အထူးသဖြင့်ဓမ္မဒါနအလှူရှင်များနဲ့လိုင်းမောကနေတရားနာယူကြတဲ့တရားဓမ္မပေါင်းသူတော်ကောင်းတို့အတွက်မြတ်စွာဘုရားရဲ့တရားဒေသနာတော်တွေကို နာယူနိုင်ကြဖို့ဆိုပြီးတော့ဘုံဘုံတို့တရားဒေသနာများ45မိနစ်ခန့်မြဟောမှာဖြစ်ပါတယ်နော်အဲ့တော့ဒီကနေ့ညဓမ္မဒါနအလှူရှင်တွေကတော့တခါကြီးဥမောင်မောင်ထူးဒုမကြီးဒေါခင်တန်းနှွဲ့ မေပါမောက္ခဒေါက်တာခင်ဖြူဖြူထူးသင်္ချာဌာနမန္တလေးတက္ကသိုလ်ဒေါက်ခင်မင်းမင်းထူးမိသားစု ရှမ်းပွဲရမန္တလေးမြို့တဲ့ဒီမိသားစုတို့ကဒေါက်တာခင်ခင်ခင်ဖြူဖြူထူးရဲ့ရွှေရတုမွေးနေ့အထိမ့်မှဖြစ်ဖြစ်ဆင်ရင်ကျင်းပရတဲ့ဓမ္မဒါနဓမ္မပူဇာပေါ့နော်အဲ့တော့ဒီကနေ့ဗာတရားဟောမှာတော့ဆိုတော့ အရင်အရင်နေ့တွေကဟောခဲ့တဲ့တရားရဲ့အဆက်နော်လူချမ်းသာအပိုင်း၅နော်တုတ္တဒဏံလို့မြတ်စွာဘုရားဟောထားတဲ့တုတ္တယရဏတုတ္တဥစ္စာလောကမှာတကယ်ချမ်းသာတဲ့လူသားတယောက်ဖြစ်ဖို့ဆိုလို့ရှိရင်အလွန်မွန်မြတ်တဲ့စစ်မှန်တဲ့ချမ်းသာကိုပေးနိုင်တဲ့ စိတ်ရဲ့အရည်အသွေးကြီး9မျိုးကိုပိုင်ဆိုင်ရမယ်နော်နံပါတ်1တတ္တတရားယတနာမြတ်သုံးပါးရဲ့ဂုံအစွမ်းတတ္တိနဲ့ကံကံရဲ့အကျိုးကိုယုံကြည်တာနံပါတ်2သီလတရားကိုယ်နဲ့နှုတ်ကိုအပြည့်ကင်းအောင်စောင့်စည်းထိန်းသိမ်းတာနံပါတ်3ဟိရိတရားမကောင်းမှုအကုသိုလ်တွေကိုပြုတ်ရပြောရတွေးရမှာကို ရှက်တာနံပါတ်4ဥတ္တပတရား မကောင်းမှုအကုသိုလ်တွေကိုပြုတ်ရပြောရတွေးရမှာကြောက်တယ်။နံပါတ်5တုတ္တတရားမြတ်စွာဘုရားဟောခဲ့တဲ့ဒုက္ခငြိမ်းချောင်းချမ်းသာကြောင်းနိလန်အစစ်အမှန်ဖြစ်တဲ့တရားဒေသနာတွေကိုအများကြီးသိအောင်မြင်အောင် နားလည်အောင်တေလာမှတ်သားဆောင်ထားတာ။နံပါတ်6စာကတရားစွန့်လွတ်နိုင်တဲ့စွမ်းရည်တတ္တိအထူးရှိတာ။နံပါတ်9ပညာတရား ကိုဘဝကိုခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိမြင်နားလည်သဘောပေါက်တာနော်စိတ်ရဲ့အရည်အသွေးကြီးဘယ်နှမျိုးတော့ခုနှစ်မျိုးအဲ့ဒါမြတ်စွာဘုရားကဥက္ကအမတ်ကြီးရဲ့ဒီမိဂါတာတထေချမ်းသာကြွယ်ဝပုံကိုတန်တော်လာလျှောက်လို့အဲ့ဒီဥစ္စာပစ္စည်းတွေကိုဥစ္စာပစ္စည်းတွေမဟုတ်ပါဘူးလို့ငါမဆိုလို့ဘူးဒါပေမဲ့အဲ့ဒီဥစ္စာပစ္စည်းတွေဆိုတာ ဖြည့်ဆည်းမဲ့အရာနဲ့တွေ့ရင်လွယ်လွယ်လေးပျက်စီးသွားတယ်လို့တကယ်တန်ဖိုးရှိတဲ့အရာများမဟုတ်ကြသေးဘူးအခုပြောတဲ့ဥစ္စာပစ္စည်းကြီးခုနှစ်မျိုးသာလျင်တကယ်တန်ဖိုးကြီးမားတဲ့ဥစ္စာပစ္စည်းကြီးတွေဖြစ်တယ်ဆိုပြီးတော့ယောက်ျားပဲဖြစ်စေမိန်းမပဲဖြစ်စေယခုနကပြောခဲ့တဲ့ဥစ္စာပစ္စည်းခုနှစ်မျိုးကိုပိုင်ဆိုင်မှသာလျင်တကယ်စစ်မှန်တဲ့ချမ်းသာမှုကိုရတဲ့ပုဂ္ဂိုလ်လို့ဆိုရမယ်လို့ဟောခဲ့တာဟုတ်လားအဲ့ဒါကိုဘုံဘုံတို့က လူချမ်းသာဆိုပြီးတော့ခေါင်းစဉ်လေးပေးပြီးတော့အပိုင်းလေးတွေခွဲပြီးတော့ကြဲကြဲပြန့်ပြန့်ပြောကြည့်တာပေါ့နော်အဲ့တော့ဒီကနေ့ဘာကိုပြောပြီးတော့ဘာကိုနားထောင်ကြမယ်အလှဲ့တုဒ္ဒဒနံဟုတ်လားအဲ့တော့ဒီတုဒ္ဒဆိုတဲ့ဥစ္စာပစ္စည်းနဲ့ပတ်သက်ပြီးတော့လည်းပဲခါတိုင်းလိုဘုန်းဘုန်းတို့မိကွန်းလေး၃ချက်နဲ့တွားကြရအောင်နော်တုဒ္ဒဆိုတာဘာလဲအဲ့ဒီတုဒ္ဒက တတ္တဝါတွေကိုဘလို့ချမ်းသာစေတာလဲအဲ့ဒီတုဒ္ဒဥစ္စာတုဒ္ဒယတနာတွေနဲ့ပြည့်စုံအောင်ဘုံဘုံတို့ဘဝမှာဘလို့ရှာဖွေစုဆောင်းကြမလဲမိကုံ၃ချက်နော်အဲ့တော့နံပါတ်၁တုဒ္ဒဆိုတာဘာလဲဒါမြတ်စွာဘုရားကိုတော်တိုင်တုဒ္ဒရဲ့အဓိပ္ပာယ်ကို ဖွင့်ဆိုပြီးတော့ဟောထားတာရှိတယ်ဘုရားရှင်ကိုတော်မြတ်ကြီးဟောကြားတော်မူခဲ့တဲ့ နော်အစာကြီးကောင်းခြင်းအလဲကြီးကောင်းခြင်းအစိုးကြီးကောင်းခြင်းနဲ့ပြည့်စုံတယ်တကယ်ဒုက္ခငြိမ်းချောင်းချမ်းသာကြောင်းနိလန်အစစ်အမှန်ဖြစ်တဲ့တရားဒေသနာတွေများစွာရှိအဲ့ဒီတရားဒေသနာတွေကိုတဲ့ဒါတာဝဆတာပရိစိတာမနတ္တနုပိခိတာဒိဋ္ဌိယသုပ္ပတိဝိတာနော်ဆောင်းထားတယ်တဲ့အဲ့ဒီတရားတွေကိုမြတ်စွာဘုရားဟောထားတဲ့တရားတွေကိုဘလို့ဆောင်းတာတော့ဝဆတာပရိစိတာ နှုတ်နဲ့ရွတ်အံတရေစေထားတယ်ရွတ်ဖတ်ထားတယ်အရာကြက်ထားတယ်ကျိန်ဖန်များစွာနှုတ်နဲ့ရွတ်ဆိုထားတယ်ရသော်ဘုရားဟောတဲ့တရားတွေကိုနော်မနတ္တနုပိခိတာစိတ်ထဲရဒါကိုအဖန်ဖန်နှလုံးသွင်းတယ်ဆင်ခြင်ကြည့်တယ်စဉ်းစားကြည့်တယ်နားလည်အောင်ပေါ့နော်ကိုနှုတ်နဲ့ရွတ်ဆိုနေတဲ့ဒီတရားစကားတွေကိုစိတ်နဲ့တကယ်နားလည်အောင်ထပ်ပြီးတော့တစင်ကြိုးစားတာပေါ့ ဟုတ်လားဒိဋ္ဌိယာတုတ်ပတိဝိဒ္ဓာတဲ့အဲ့လိုစိတ်နဲ့ဆင်ခြင်တဲ့အခါမှာဉာဏ်ပညာနဲ့ထိုးထွင်းပြီးတော့လဲသိတယ်တဲ့ဒါဘာပြောတာဆိုတော့နားလေတုဒ္ဒယရဏတုဒ္ဒဥစ္စာရဲ့အဓိပ္ပာယ်ကိုရှင်းပြတယ်နော်တုဒ္ဒဆိုတာဘာလဲဆိုတာမြတ်စွာဘုရားကိုတော်တိုင်အဓိပ္ပာယ်ဖွင့်ပြတာနော်အစာကြီးကောင်းခြင်းဆိုရင်ကောင်းခြင်းအလဲကြီးကောင်းခြင်းနဲ့ပြည့်စုံတဲ့နော်ဒီဒုက္ခငြိမ်းချောင်းချမ်းသာကြောင်းနိလန်းအစစ်တရားဒေသနာတွေကိုဆောင်းထားတယ်ဘလို့ဆောင်းရမှာတော့ နှုတ်နဲ့ရွတ်အံရမယ်အချိန်ဖန်များစွာနော်အလွတ်ရအောင်တချို့ဒေသနာတွေကို စောင့်ထားရမယ်ဟုတ်လားမနတ္တနုပိခိတာ စိတ်နဲ့လည်းအပန်ပန်စဉ်းစားရမယ်ဆင်ခြင်ရမယ်နှလုံးသွင်းရမယ်ဒိဋ္ဌိယတုပ္ပတိဝိဒါပညာနဲ့လည်းပဲမှန်မှန်ကန်ကန်ထိုးထွင်းပြီးတော့သိရမယ်မြင်ရမယ်တဲ့အဲ့လိုမျိုးနှုတ်နဲ့စောင့်ထားတာစိတ်နဲ့စဉ်းစားဆင်ခြင်ထားတာဉာဏ်ပညာနဲ့ထိုးထွင်းပြီးတော့သိထားတာတွေဟာအများကြီးသူ့ဟာရှိတယ်တဲ့ အဲ့ဒါကိုတုတ္တယတနာတုတ္တဥစ္စာလို့ခေါ်တာတဲ့တော့ဒီနေရာမှာတုတ္တဆိုတဲ့စကလုံးလေးကိုဘုံဘုံတို့လောကမှာဘဟုဆိုတဲ့စကလုံးလေးနဲ့တွဲပြီးတော့မှတ်ကြတာမရှိဘူးလားဘဟုတုတ္တဘဟုများပြားသောတုတ္တအကြအမြင်ဟုတ်လားဘဟုတုတ္တဘဟုတုတ္တဆိုပြီးတော့ပြောကြတာလေဟိုဟာတိဒီဟာတိဟိုဟာဖြစ်နာလဲဒါဖြစ်နာလဲဟာဟာဒီလူကဘဟုတုတ္တအလွန်များတာပဲ ချီးမွမ်းကြတာပြောကြဆိုကြတာမရှိဘူးလားရှိတယ်ဒီနေရာမှာမြတ်စွာဘုရားဆိုလိုတဲ့တုဒ္ဒကလောကမှာလူတွေလုံးပြီးတော့ပြောနေတဲ့ဘဟုတုဒ္ဒမျိုးထက်များစွာလေးနက်နေတာကိုတွေ့ရတယ်လူတွေပြောနေတဲ့ဘဟုတုဒ္ဒကအခုမြတ်စွာဘုရားရည်ရွယ်ထားတဲ့တော့တန်ဖိုးဖြတ်လို့မရတဲ့အဖိုးထိုက်တန်တဲ့စစ်မှန်တဲ့ချမ်းသာကိုပေးစီတတ်တဲ့တုဒ္ဒနဲ့တမျိုးတပါးသာကွဲပြားနေတယ်ဆိုတာကိုမြင်ရမယ်နော်ဘာဘူးလို့တော့ ဒီစကားလေးကိုဘုံဘုံတို့တုတ္တနဲ့လူလောကမှာသုံးနေတဲ့ဘဟုတုတ္တကိုခွဲခြားပြီးတော့ဘာဖြစ်လို့ပြောရတာတော့နော်ဘဟုတုတ္တဆိုလို့ရှိရင်အကုန်လုံးကိုလုံးပြီးတော့တန်ဖိုးရှိတယ်လို့လွယ်မစွာထင်ပါဆိုလို့ဘဟုတုတ္တတိုင်းတန်ဖိုးရှိတာမဟုတ်ဘူးတန်ဖိုးရှိတဲ့ဘဟုတုတ္တမှာပဲတန်ဖိုးရှိမယ်နော်တချို့သိတာသိစရာမြင်စရာတွေဟုတ်လားတချို့ရဲ့တချို့အကြအမြင်တွေကတချို့သိစရာတွေကမသိတာကမှတောင်ကောင်းသေးတဲ့ နော်နှိမ့်ကြတဲ့သိစရာတွေလူကိုပူလောင်စေတဲ့ပင်ပန်းစေတဲ့ဆင်းရဲစေတဲ့သိစရာတွေအများကြီးရှိတာပဲလေဟုတ်လားဒါကြောင့်ဘုသူတ္တတိုင်းတန်ဖိုးရှိတာမဟုတ်တန်ဖိုးမရှိုံမြတ်မကဘူးတချို့ဘုသူတ္တတွေကအန္တရာယ်တောင်ရှိတယ်ဘာလို့ဒီစကားကိုဘုံဘုံတို့ပြောရတယ်လဲတော့ဒီခေတ်မှာ ကိုယ့်ရဲ့ခေါင်းထဲကိုအဲ့ဒီဘ ഹു တုဒ္ဒဘ ഹു တုဒ္ဒဆိုပြီးတော့နော်ဝင်လာစရာအကြောင်းအရာတွေက လွယ်လွယ်ကူကူဝင်လာစရာအနေအထားတွေရှိမနေဘူးလား ရှင်နော်ဒီလက်ဝါးလောက်ရှိတဲ့မှန်မြင်လေးတွေကနေပြီးတော့အမျိုးစုံနော်အယုတ်နဲ့အတန်ကို အစွဲပြုတ်ပြီးတော့ခေါင်းထဲကိုဝင်နေတာမျက်စိကနေဝင်နေနားကနေဝင်နေပါဝင်တာတော့ရုပ်တံပေါ့နော်စာလုံးလေးအနေနဲ့ဝင်တာရှိတယ်အတန်နဲ့ဝင်တာရှိတယ်အယောင်လေးအနေနဲ့ဝင်လာတာရှိတယ်အဲ့ဒါတွေကိုတချို့ကဘ ഹു တုတဘ ഹു တုတဆိုပြီးတော့အယံကာရော ကိုကောင်းတဲ့ကိုအဝင်ခံကြတာတွေရှိတယ်ဟုတ်လား တချို့ဟာတွေကတန်ဖိုးရှိတာမဟုတ်ဘူးအကျိုးရှိတာမဟုတ်ဘူးသေချာစဉ်းစားကြည့်မသိခင်ကဘာမှမဖြစ်ဘူးမမြင်ခင်ကဘာမှမဖြစ်ဘူးမကြားခင်ကဘာမှမဖြစ်ဘူးမြင်လဲရကြားလဲရသိလဲရမှာစိတ်တွေပူးသွားတာလောင်သွားတာတွေအများကြီးမရှိဘူးလားဆင်းရဲသွားတာပင်ပန်းသွားတာတွေအများကြီးရှိတယ်ဆက်ပြီးတော့စိတ်ကူးအမျိုးမျိုးတွေပေါက်ပြီးတော့အမှားတွေကိုဆက်ပြီးတော့လုံမိသွားတာတွေလည်းအများကြီးရှိတယ်ဒါကြောင့်တချို့သတင်းတွေတချို့သိစရာတွေကသိဖို့မလိုအပ်ပါဘူးလို့ မှန်မှန်ကန်ကန်နားလည်ဖို့လိုတယ်ဟုတ်လားဘာလို့ဆိုအန်တရယ်ရှိတယ်တချို့ဟာတွေကအဲ့ဒါကိုဘုံဘုံတို့ခွဲခြားပြီးတော့ပြောဖို့ဆိုရင်အချိန်တွေအများကြီးယူရလိမ့်မယ်စကလုံးတွေအများကြီးသုံးရလိမ့်မယ်ဟုတ်လားအဲ့တော့လူရင်းကိုပြောကျင်တာလောကကပြောနေတဲ့ဘုသူတ္တမျိုးကိုလုံးပြီးတော့ဒီနေရာမှာတုတ္တလို့ပြောနေတာမဟုတ်ဘူးကြားလဲရလို့ရှိရင်ဟိုတနေ့ကပြောခဲ့သလိုနှလုံးစိတ်ဝမ်းကိုငြိမ်းအေးသွားစေတဲ့နော်လောဘဒေါသမောဟမီးတွေကိုငြိမ်းအေးသွားစေတဲ့နော်လောကီအကျိုးတရားလောကုတ္တရအကျိုးတရားတွေကိုဖြစ်ထွန်းသွားစေတဲ့ နော်မြတ်စွာဘုရားရဲ့တရားဒေသနာတွေကိုအတိအမြင်များတာမျိုးကိုသာလဲဒီနေရာမှာတုတ္တလို့ဆိုလိုတာဒါကြောင့်သောတော်ကမြတ်စွာဘုရားပြောထားတာလေးကိုတိတိကျကျမှတ်ရမယ်နော်အစာကြီးကောင်းခြင်းအလဲကြီးကောင်းခြင်းအစိုးကြီးကောင်းခြင်းနဲ့ပြည့်စုံတဲ့တရားဒေသနာတွေကိုနော်ဝဆတာပရိစီတာနှုတ်နဲ့ရွတ်အံတရေစေတယ်မနတ္တာနုပိခိတာစိတ်နဲ့လည်းပဲစဉ်းစားဆင်ခြင်တယ်ဒိဋ္ဌိယတုပ္ပတိဝိဒါနော်ဉာဏ်ပညာနဲ့လည်းထိုးထွင်းပြီးတော့သိတယ်မြင်တယ် အဲ့ဒါမျိုးတွေအများကြီးသူ့ခေါင်းထဲမှာ ရှိတယ်တဲ့အဲ့ဒါကိုဘာခေါ်တော့တုတ္တလို့ခေါ်တာတဲ့ဟုတ်လားအဲ့တော့ဒီနေရာမှာတုတ္တနဲ့ပတ်သက်ပြီးတော့ဘုံဘုံတို့အ ਨੇ ဆုံးမြတ်စွာဘုရားဟောခဲ့တာတွေကအများကြီးရှိတာလေပိရိက3ဘုံနိကေ9ရဓမ္မခန္ဓာပေါင်း14000ဟာဒီလိုပြောလိုက်တော့ဘုရားဟောတာတွေက များလွန်အားကြီးတဲ့အခါကျတော့ဘုရားဟောခဲ့တာတွေကတို့နဲ့တိတ်ပြီးတော့လက်လက်မမိပါဘူးအလှမ်းဝေးပါတယ်လို့အားငယ်သွားမှလည်းစိုးရသေးတယ် နော်လူသားတယောက်အနေနဲ့ဒါတွေကိုအကုန်လုံးသိဖို့ဆိုတာကတော့သိပြီးတော့မလွယ်ကူတာတော့လည်းပဲအမှန်ပဲပေါ့နော်အဲ့ဒါလို့ဆိုလို့ရှိရင်ဘုံဘုံတို့ကမသိမဖြစ်အရေးပါတဲ့သိစရာတွေကိုတော့သိအောင်လုပ်သင့်တယ်လို့ဒါလေးကိုကြားဖြတ်ပြီးတော့ပြောခြင်းဟုတ်လားဟိုတနေ့ကတောင်ဘုံဘုံပြောခဲ့တယ်လေကိုကလည်းတနာကျင်တာတယ်သူတို့ကိုချမ်းသာစေခြင်းတယ်သူတို့ကလည်းကိုယ်စကားကိုနားထောင်မယ်လို့ယုံကြည်ရတယ်ဆိုရင်ကိုယ့်ရဲ့ဆွေတွေမျိုးတွေမိတ်ဆွေတွေပေါင်းသင်းတွေချစ်တဲ့ခင်တဲ့ပုံကိုယ်တွေကို နော်သိအောင်နားလည်အောင်စောင့်တည်စေရမယ်ပြောပေးရမယ်အရာဌာနဘယ်နှမျိုးပြောခဲ့တော့၃မျိုးစေတနာမြတ်သုံးပါးရဲ့ဂုံအည်သွေးစွမ်းရည်တတ္တိဘုရားတရားတန်ခါရဲ့အကြောင်းကိုတကယ်ကိုကျွမ်းကျင်အောင်သိအောင်လုပ်ပေးရမယ်ဟုတ်လားတတိပဋ္ဌာန်တရား၄ပါးနော်ချမ်းသာကြောင်းနီလန်းကြီးကိုဘလို့ကျင့်သုံးရမလဲဆိုတာကိုကျွမ်းကျင်အောင်နော်လုပ်ပေးရမယ်နောက်ဆုံးဘာတော့တစ္ဆာ၄ပါးဟုတ်လားဒါကြောင့်ဘုန်းဘုန်းတို့တုတ္တဆိုတာနဲ့ပတ်သက်ပြီးတော့ နော်လိုရင်းကိုအရင်မိအောင်ဘုံဘုံတို့ရှာဖွေဖို့လိုမယ်လို့ထင်တယ်အကုန်လုံးကိုနားလည်ရင်တော့လည်းပဲအကောင်းဆုံးပေါ့ဒါပေမဲ့အကုန်လုံးကိုနားလည်ဖို့ဘုံဘုံတို့အာမပိုင်နိုင်ဘူးဒါကိုဟိုမလုံနိုင်ဘူးဆိုလို့ရှိရင်လည်းပဲအဲ့ဒီတဲကမှအရေးပါတဲ့မဖြစ်မနေတိကိုတိတဲ့အရာတွေကိုအရင်သိအောင်မလုပ်သင့်ဘူးလားလုပ်သင့်တယ်ဘာတွေသိသင့်တော့ဖရာဂုံတရားဂုံတန်ခါဂုံတွေကိုတကယ်ကိုအသေးစိတ်နားလည်သင့်တယ် အဲ့ဒါအတွက်အချိန်ပေးတဲ့နယ်တကယ်တမ်းကလောက်ကြီးမကြပါဘူးကိုသာတန်ဖိုးထားလို့မျက်နှိုးတတ်မယ်ဆိုလို့ရှိရင်လုပ်လို့ရတယ်ဟုတ်လားတတိပဋ္ဌာန်တရား၄ပါးကျွမ်းကျင်အောင်လုပ်ဘုရားဘလို့ဟောခဲ့တာတော့တရားရှုမှတ်ခိုင်းတယ်နောက်တတိပဋ္ဌာန်တရားအထုတ်ခိုင်းတယ်ဘလို့ခိုင်းခဲ့တာတော့မူရင်းတွေကိုလေ့လာလို့ရတယ်သူများတဆင့်ပြန်ပြောထားတာတွေကိုမှားတယ်လို့ဆိုလိုတာမဟုတ်ပါဘူးကောင်းပါတယ်သို့တော့မူရင်းရှိနေတဲ့အတွက်ကြောင့်မူရင်းကိုတော့အရင်ဖုံဖုံတို့ဘာလို့ဖို့တော့လို့တော့လေ့လာဖို့လိုမယ်သင်ယူဖို့လိုမယ်ဟုတ်လား ပြီးရင်ဘာတုံးသစ္စာ၄ပါးနားလည်အောင်လုပ်ဟုတ်လားသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့စိတ်ထဲမှာကျွမ်းကျင်အောင်လုပ်ဘယ်သစ္စာကဘာကိုပြောတာဘယ်သစ္စာကဘာကိုပြောတာဘယ်သစ္စာကဘာလုပ်ရမယ်သစ္စာသိအောင်လုပ်ရမယ်ဟုတ်လားပြီးရင်ဘုံဘုံဆက်ပြီးတော့ပြောရင်ဒါကဆက်သွားရင်ပါရမီ10ပါးလောက်ကိုသိအောင်လုပ်ဘယ်ပါရမီကဘလို့အဓိပ္ပာယ်ရတယ်ဟုတ်လားအဲ့ဒါတည်းဆက်ပြီးတော့သွားအောင်မယ်ဘောရိပက္ခိယ138ပါးလောက်ကိုသိအောင်လုပ်ဟုတ်လား ဒါပိဋကသာသနာတော်မြတ်ကြီးရဲ့ယရနာတွေဆိုပြီးတော့မြတ်စွာဘုရားဟောထားတာပဲလေဟုတ်လားပြီးရင်ဗာကြံအောင်မတော့ပရိစ္ဆသမုပ္ပတ်ဟုတ်လားတစ္ဆာလေးပါးရဲ့နော်တဆင့်တက်ပြီးတော့အကျေဟောထားတဲ့အကြောင်းအကျိုးသဘောမျိုးပေါ့ဟုတ်လားအဲအဲ့ဒါတွေကိုဘုန်းဘုန်းတို့ဘာလို့ရမှာတော့ဒါတွေဟာအရေးပါတဲ့အရာတွေအဓိကကြတဲ့အရာတွေဆိုပြီးတော့အရင်အစဘာလို့တဲ့တော့ကျွမ်းကျင်အောင် လေလာတဲ့နဲ့မှတ်သားတဲ့နဲ့စိတ်နဲ့စဉ်းစားတဲ့နဲ့ဆင်ခြင်တဲ့နဲ့ ဟုတ်လားဒီဥစ္စာကဟိုနှုတ်နဲ့ရထားတဲ့အပိုင်းကလည်းပဲအရေးပါတာပဲဟိုနှုတ်တဲ့အာကုံရှောင်းတာကိုတချို့ကဟိုတိတ်ပြီးတော့အထင်မကြီးကြတာတွေရှိတယ်ဟုတ်တယ်တုံတယုံအကြောင်းအရာတွေကိုတော့နှုတ်တဲ့ဆောင်စရာမလိုပါဘူးဒီတဖျားစာတွေကိုဆိုလိုတာမဟုတ်ဘူးနော်ကျန်တဲ့လောကီစာတွေကတော့သိတယ်နားလည်တယ်ဆိုရင်ပြီးတာပါပဲအဲ့ဒါကိုခြေခံပြီးတော့ဘလို့ကောင်းအောင်ဆက်ပြီးတော့လုပ်ရမလဲဆိုတာကိုပဲတွေးဖို့ကပို့ပြီးတော့အရေးကြီးတာပေါ့ ဒါပေမဲ့မြတ်စွာဘုရားရဲ့ဒီတရားဒေသနာတွေကြတော့အဲ့လိုမဟုတ်ဘူးအလွန်မှကြစ်လက်သိသိပြီးတော့အနှစ်သာရနဲ့ပြည့်အောင်ဟောထားတဲ့အတွက်ကြောင့်နှုတ်တဲ့အာကုံရထားရင်အလွန်ကိုကောင်းတယ်မမိသွားတာပေါ့တခါတည်းအကြောင်းအရာတွေကိုလေဒါကြောင့်နှုတ်တဲ့အာကုံရအောင်ဆောင်သင့်တဲ့အပိုင်းကိုလည်းပဲအလေးနဲ့ထားဖို့မလိုဘူးလားဒါကြောင့်မို့မြတ်စွာဘုရားထည့်ပြီးဟောထားတာပေါ့ဝဆတာပရိစီတာသူ့ကိုစာအုပ်ဆုံးဟောထားတာနော်နှုတ်နဲ့ဘာလို့မလို့ရွတ်အံတရေစေရမယ်လေ့ကျင့်ရမယ်ဟုတ်လား ပြီးတော့မှပါတော့မနတ္တာနုပိခိတာစိတ်နဲ့အဲ့ဒါကိုဆင်ခြင်ရမယ်ပြီးတော့မှပါတော့ဒိဋ္ဌိယတုပ္ပတိဝိဒါနော်မှန်ကန်တဲ့အတိအမြင်နဲ့ထွန်းဖောက်ပြီးတော့သိတဲ့မြင်တဲ့အနေအထားကိုရောက်အောင်ပေါ်ရမယ်လို့ပြောတာဟုတ်လားဒါပါလေတုတဆိုတာဘာလဲဆိုတာကိုပြောပြတာဟုတ်လားတခါတည်းဆက်ဆက်ပြီးတော့အ ਨੇ ဆုံးတော့ပိဋကသုံးပုံကြီးကိုအကုန်လုံးမသိအောင်တောင်မှခုနဘုံဘုံပြောခဲ့တဲ့ယတနာမြတ်သုံးပါးတတိပဋ္ဌာန်တရား၄ပါးသစ္စာ၄ပါးပါရမီတရားပောရိပက္ခိယတရားပြိဿသမုပ္ပတ် ဒါတွေကိုဘာလို့ဖို့လို့တော့နားလည်ဖို့လိုတယ်နော်တာမန်လောက်အဆင့်မကဘဲနဲ့ကျွမ်းကျွမ်းကျင်ကျင်ကိုနားလည်ဖို့လိုအပ်တယ်နော်သင်ယူရမယ်ပေါ့ဆိုလိုတာက ဟုတ်လားအင်းအဲ့ဒါကိုဘာခေါ်တော့တုတ္တနော်တုတ္တယရဏတုတ္တဥစ္စာအဲ့ဒီတုတ္တယရဏဘလောက်တောင်တတ္တဝါတွေရဲ့ပုံမှာချမ်းသာမှုကိုဖြစ်စေလို့မြတ်စွာဘုရားသူ့ကိုနော်တုတ္တဒနင်္စနော်တုဒ္ဒဥစ္စာပစ္စည်းကြီးဆိုပြီးတော့တန်ဖိုးဖြတ်လို့မရတဲ့ဥစ္စာပစ္စည်းကြီးခုနှစ်မျိုးထဲမှာထည့်သွင်းပြီးတော့ဟောထားတယ်လေ ဒုတိယမေခွန်းဆက်သွားနေပြီနော်တုတ္တကတတ္တဝါတွေကိုဘလို့ချမ်းသာစေသလဲဟုတ်လားအဲ့ဒါကိုဘုန်းဘုန်းတို့ပြောနေကြလေအတိုင်းပြစ္ဆုတ်ပံမသေးခင်မှာကိုပဲနော်ချမ်းသာမှုဖြစ်စေတဲ့အကြောင်းနော်ဘဝတန်တရားခီးကိုရှောက်လန်းတဲ့နေရာမှာလည်းပဲဒီတုတ္တနဲ့နော်ပြည်စုံကျွဲဝတဲ့ပုဂ္ဂိုလ်ဟာဘလို့ချမ်းသာမှုမျိုးကိုဆက်လက်ပြီးတော့ရရှိနိုင်တယ်ဆိုတဲ့အကြောင်းနောက်ဆုံးဘဝတန်တရားဝိဒုက္ခကလွတ်မြောက်ရာနော်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပြီးတော့တန်တရားရဲ့အဆုံးကိုပြုနိုင်သည့်အထိ ကြီးမားတဲ့ချမ်းသာကိုရရှိနိုင်တယ်ဆိုတဲ့အကြောင်းချမ်းသာ၃မျိုးလောက်ဘုံဘုံတို့ပြောကြည့်မယ်နော်ပိစုပန်ချမ်းသာတန်တရာချမ်းသာတန်တရာလွတ်မြောက်ရာချမ်းသာချမ်းသာဘယ်နှမျိုးတော့၃မျိုးနော်အဲ့တော့ပိစုပန်ချမ်းသာကိုဘုံဘုံတို့ဘယ်လိုပြောမှာတော့နော်ဘုရားရဲ့တရားဒေသနာတွေကိုအများကြီးသိထားတဲ့မြင်ထားတဲ့ပုဂ္ဂိုလ်တယောက်ကပိစုပန်မှာဘယ်လိုချမ်းသာနိုင်တယ်လို့ဒါကတော့တာမန်ဉာဏ်နဲ့စဉ်းစားကြည့်မယ်ဆိုရင်တောင်မှထင်ထင်ရှားရှားမြင်နိုင်လိမ့်မယ်လို့ထင်တယ် ဘုရားဟောတရားဒေသနာတွေကိုအတိအမြင်များတဲ့လူတစ်ယောက်နဲ့ဘာမှမသိတဲ့လူတစ်ယောက်ဘဝမှာနေထိုင်သွားလာတဲ့အခါမှာနော်ပြဿနာတွေအခက်အခဲတွေကိုဖြေရှင်းကြတာချင်းဖြေရှင်းကြပုံချင်းတူနိုင်မယ်လို့ထင်လားမတူနိုင်ဘူးနော်ဒါအလွန်ကိုဒီဥစ္စာကနော်မြင်သာတဲ့ကိစ္စကြီးပေါ့ဟုတ်လားဒေသနာတွေကိုအတိအမြင်များထားတဲ့လူတစ်ယောက်နဲ့ဘာမှမသိတဲ့လူတစ်ယောက်ဘဝရဲ့အခက်အခဲတွေဘဝရဲ့ပြဿနာတွေနောက်ရှုပ်ထွေးမှုတွေတွေ့လာပြီးကြုံလာပြီးဆိုရင်ဒါကိုဘလို့ရှင်းမလဲဆိုပြီးတော့ နောက်ရှင်းကြလင်းကြတဲ့အခါမှာရင်ဆိုင်ကြတဲ့အခါမှာသူတို့နှစ်ယောက်ဘလို့မှမတူနိုင်ဘူးနော်လူလောကကြီးမှာလူတွေဆိုတာကတူတူကိုကိုနော်ကိုသိတယ်လို့ပဲကိုနားလေတယ်လို့ပဲလုပ်နေကြတာကိုသိတယ်လို့ကိုနားလေတယ်လို့ပဲပြောနေကြတာကိုသိတယ်လို့ပဲကိုနားလေတယ်လို့ပဲတွေးနေကြတာဟုတ်တယ်မဟုတ်လားကိုရဲ့လုပ်နေတာတွေပြောနေတာတွေတွေးနေတာတွေဟာဘာလဲပြဿနာတွေကိုရှင်းနေတာပဲတချို့ဟာတွေကပြီးတော့ကောင်းတဲ့ကောင်းအောင်လည်းပဲဖော်ဆောင်နေတာပဲတချို့ကံတွေကဟုတ်တယ်မဟုတ်လား ကိုဘာကိုရည်ရွယ်ပြီးတော့လုပ်နေတာလဲနော်ဘာဖြစ်ချင်းလို့ပြောနေတာလဲဘာဖြစ်ချင်းလို့တွေးနေတာလဲဟောပြဿနာရှင်းဖို့အတွက်တွေးရတာပြောရတာလုပ်ရတာရှိသလိုကောင်းတဲ့ကောင်းဖို့အတွက်တွေးရတာပြောရတာလုပ်ရတာမရှိဘူးလားအဲ့လိုကံသုံးပါတွေးတာပြောတာလုပ်တာတွေဟာနော်ဘလောက်ထိ तू တွေးနိုင်မလဲပြောနိုင်မလဲလုပ်နိုင်မလဲ तू တိတာရဲ့ဟိုဘက် तू တိတာ तू တိတဲ့နယ်ပယ်ရဲ့ဟိုဘက်လွန်ပြီးတော့ तू တွေးနိုင်မလားပြောနိုင်မလားလုပ်နိုင်မလားမလုပ်နိုင်ဘူးဟုတ်တယ်မို့လားအဲ့တော့ပြောရင်တာက ကိုသိတယ်လို့တတ္တဝါတွေကတွေးနေကြတာကိုသိတယ်လို့ပြောနေကြတာကိုသိတယ်လို့လုပ်နေကြတာအဲ့ဒီအတွေးအပြောအလုပ်တွေကိုပဲဘာလို့ခေါ်တော့ကံလို့ခေါ်တာပေါ့နော်အဲ့ဒီကံတရားတွေကပဲကောင်းခြင်းဆိုခြင်းချမ်းသာခြင်းဆင်းရဲခြင်းဆိုတဲ့အကျိုးရလဒ်တွေကိုနော်တချို့ဆိုရင်ဘဝမဆိုင်မဲနဲ့ဒီဘဝတွေကိုပဲအကျိုးပေးနေတာပဲဟုတ်တယ်မဟုတ်လားကိုလုပ်တယ်လို့ဖြစ်နေတာပဲလေနော်အဲ့တော့ကိုလုပ်တယ်လို့ဖြစ်တယ်ဆိုတော့ကိုကဘယ်လိုလုပ်တောင်ဆိုတော့ကိုကကိုသိတယ်လို့လုပ်တာပေါ့အဲ့တော့ကိုယ့်ရဲ့အသိဉာဏ်နယ်ပယ်ကမြင်မာလေလေ ကိုယ့်ရဲ့တွေးတာ ပြောတာလုပ်တာတွေကလည်းပဲမှန်ကန်လေးလေးမြင်မာလေးလေးဖြစ်သွားတယ်။ကိုယ့်ရဲ့အသိဉာဏ်ကနှိမ့်ကြလေးလေးကိုယ့်ရဲ့တွေးတာပြောတာလုပ်တာတွေကလည်းနှိမ့်ကြလေးလေးဖြစ်တယ်။အဲ့တော့အလုပ်တွေမြင့်မာပြီဆိုရင်အကျိုးရလက်လည်းမြင့်မာမယ်အလုပ်တွေနှိမ့်ကြပြီဆိုရင်အကျိုးရလက်ကလည်းနှိမ့်ကြသွားမှာပဲ။ဒါရှင်းရှင်းလေးပဲဟုတ်လား။ဒါကြောင့်ပြစ္ဆုတ်ပံမှာနော်ဘလို့ချမ်းသာမှုကိုဖြစ်စေတယ်လဲဆိုရင်ဒါလေးကိုဘုံဘုံတို့တွေးမိဖို့လိုတယ်ရှင်းပြီးတော့လေဟုတ်လား။ ဘုရားဟောတရားဒေသနာတွေကိုအသိမြင်များတဲ့လူတစ်ယောက်နဲ့မသိတဲ့လူတစ်ယောက်ဘလို့နီးနဲ့မှနော်ဘဝကိုဖြတ်တန်းသွားပုံချင်းမတူဘူးပြဿနာတွေကိုဖြေရှင်းပုံချင်းမတူဘူးအခက်အခဲတွေကိုရင်ဆိုင်ကြပုံချင်းမတူဘူးတုံ့ပြန်ကြပုံချင်းဘလို့မှမတူနိုင်ဘူးဟိုတလောကဘုံဘုံဟောခဲ့တယ်လေလောကဓာတ်တရားတွေဆိုတာပညာရှိလဲတွေ့တယ်နော်ပညာမဲ့လဲတွေ့တယ်တွေ့ရတာတော့တွေ့တာလောကထဲနေတာဘယ်သူမှရှောင်လို့မရဒါပေမဲ့ပညာမဲ့တို့ရဲ့လောကဓာတ်နဲ့တွေ့လာတဲ့အခါမှာတုံ့ပြန်ပုံကတစ်မျိုး ပညာရှိတို့ရဲ့လောကဓာတ်နဲ့တွေ့တဲ့အခါမှာတုံ့ပြန်မှုကတမျိုးလို့ပြောကြတာမရှိဘူးလားရှိရနော်ဒါဘာကွာသွားတာတော့သူတို့သိတဲ့အတိကွာသွားတာပဲလေဟုတ်လားဒါကြောင့်တုံ့ပြန်ပုံတွေကမှန်ကန်တဲ့အခါနီလန်းကြတဲ့အခါကျတော့အကျိုးရလက်ကလည်းကိုမျောမှန်းထားသလိုကောင်းတာလေးတွေထွက်လာတာပေါ့ဟုတ်လားတုံ့ပြန်တာတွေကမှားယွင်းနေတဲ့အခါနီလန်းမကြတဲ့အခါကျတော့ကိုမျောမျောမှန်းထားတဲ့အတိုင်းချမ်းသာမှုအဆင်ပြေမှုအကျိုးရလက်ကထွက်မလာဘူးအဲ့တော့ဘာပြောကြရတော့ ဩဘွားကိုထင်တိုင်းမဖြစ်ပါလားညည်းရတာပေါ့နော်အမားတော့ကိုဖြစ်ချင်တဲ့အတိုင်းလုံးဝမလုပ်တတ်ပဲကိုဘာဖြစ်လို့မလုပ်တတ်တာတုံးဆိုတော့သူ့မှာလုပ်တတ်တဲ့အတိမှမရှိပဲကိုဟုတ်လားဒါကြောင့်ပြစ္ဆုတ်ပံမှာဘုံဘုံတို့တွေဟာနော်ဒီတုဒ္ဒရဲ့ကြီးကျယ်တဲ့လွှမ်းမိုးမှုကိုမြင်ရမယ်ကိုသိတယ်လို့လုပ်တယ်ကိုလုပ်တယ်လို့ဖြစ်တယ်ဟုတ်လားဒါလေးကိုသေချာမှတ်နော်ကိုသိတယ်လို့လုပ်တယ်ကိုလုပ်တယ်လို့ဖြစ်တယ်အဲ့တော့သိတယ်လို့ဆိုတာကိုဘုံဘုံတို့ကမြင့်လိုက်ရင် သိတယ်လို့လုပ်မယ်ဆိုတော့လုပ်တဲ့ဟာလည်းမြင့်သွားမယ်လုပ်တယ်လို့ဖြစ်မယ်ဆိုတော့ဖြစ်ချင်းတရားတွေကလည်းမဖြစ်သွားမှာတော့အရှင်းမြင့်သွားမယ်ဟုတ်လားဒါကြောင့်ဘုန်းဘုန်းတို့ဒီဒေသနာတော်မှာအလွန်ထင်ရှားတဲ့ပါဠိစကားလုံးလေးတစ်လုံးရှိတယ်သုတ်တဝါဓမ္မဝိဇာဏန္တိနရာကလျာဏပါပကံနော်သုတ်တဝါဓမ္မဝိဇာဏန္တိနရာကလျာဏပါပကံနော်ဓမ္မသူတော်ကောင်းတရားကိုသုတ်တဝါနားထောင်ရသည်ဖြစ်၍နော်နရာဟောဒီတတ္တဝါတွေဆိုတာကလျာဏပါပကံဒါကောင်းတာဒါဆိုးတာ ဒါအကျိုးရှိတာဒါအကျိုးမဲ့တာဒါချမ်းသာတာဒါဆင်းရဲတာလို့အဲ့လိုကောင်းခြင်းနဲ့ဆိုးခြင်းကိုဝိဇာဏန္တိပိုင်းခြားပြီးတော့သိကြတာတဲ့ဟောဒီစကားလေးသိချာမှတ်နော်တရားကိုနားထောင်ကြရလို့သားလျင်တတ္တဝါတွေဟာအကောင်းတဲ့အဆူကိုခွဲခြမ်းပြီးတော့သိကြရတာကဲအကောင်းတဲ့အဆူမှာဘုံဘုံတို့ခွဲပြီးတော့မသိဘူးဆိုရင်အခြေခံကစပြီးတော့သူဟာအမှောင်ကျနေပြီဘယ်အကောင်းတဲ့အဆူမှာခွဲမသိတဲ့လူတယောက်က နော်အဆိုးကိုပြစ်ပယ်ပြီးတော့အကောင်းကိုရွေးချယ်ပြီးတော့ယူနိုင်ဖို့ဆိုတာအခွင့်အလမ်းကဘာတော့ပိတ်နေပြီဟုတ်တယ်မို့လားတကယ်လို့ဘုံဘုံတို့ကသူတော်ကောင်းတရားတွေကိုအများကြီးနားယူအောင်လှုပ်ထားလို့ဒါအကောင်းဒါအဆိုးဆိုတာကိုသိလာပြီဆိုလို့ရှိရင်ဟောအဆိုးကိုပြစ်ပယ်ပြီးတော့အကောင်းကိုရွေးချယ်ဖို့အတွက်ဘုံဘုံတို့ကလမ်းပွင့်နေတယ်ဒါကိုကစူးစမ်းလိုက်မယ်လှုပ်ကန်လိုက်မယ်ဆိုလို့ရှိရင်အကောင်းကိုရမှာနော်ဆက်လှုပ်ဖို့တော့လိုသေးတာပေါ့ဒါမှဆက်ပြီးတော့လုံနိုင်ဖို့ဆိုတာလေအခြေခံဘာအရင်ရှိဖို့လိုတော့အသိရှိဖို့လိုတယ်ဟုတ်လားဆိုကြပါစို့ ဘုန်းတို့ကြောက်သွားရှာတဲ့လူတယောက်နော်နည်းနည်းလေးမှသင်မထားဘူးနော်ကြောက်စင်းဆိုတာဘလို့ဗရမ ्या ဆိုတာဘလို့ဆိုတာသင်မထားဘူးဆိုရင် तू ကြောက်ကောင်းတာနဲ့တွေ့လဲပဲ तू ဘယ်ရွေးတယ်မတော့ဟုတ်တယ်မဟုတ်လားပထမဦးဆုံး तू ဘာလုပ်ထားဖို့တော့လိုတော့သင်ထားဖို့တော့လိုသေးတာပေါ့အရင်အရင်ရှာနေတဲ့လူတွေကြီးကမဘလို့ပုံစံမျိုးလေးဘလို့အယောင်လေးဘလို့အနေအထားမျိုးလေးဆိုရင်ဒါကြောက်ဒါတန်ဖိုးရှိတာဖြစ်နိုင်တယ်ဒါတန်ဖိုးရှိတာမဖြစ်နိုင်ဘူးလို့သင်ထားမှသာလေ तू ဘာလုပ်နိုင်မတော့ရွေးချယ်နိုင်မှာပေါ့ဟုတ်လား အဲ့ဒါလိုပဲဘဝမှာလည်းပဲဘုံဘုံတို့တွေဟာနော်အကောင်းတဲ့အဆူရောပြွန့်နေကြတဲ့အနေအထားမှာအကောင်းတဲ့အဆူကိုအရင်ခွဲခြားပြီးတော့နားလည်မှနော်အကောင်းကိုယူနိုင်မှာအဆူကိုပြစ်ပယ်နိုင်မှာဟုတ်လားဒါကြောင့်ပြစ္ဆုတ်ပံမှာဒီတုဒ္ဒဆိုတဲ့ဒေသနာတွေကိုအတိမြင်များခြင်းဟာဘလို့အကျိုးကျေးဇူးပြုတယ်လဲဆိုတာကတော့ဟိုခက်ခက်ခဲခဲရှင်းပြနေစရာမလိုဘူးနော်ဒေသနာတွေကိုအတိမြင်များတဲ့လူတစ်ယောက်နဲ့ဘာမှမသိတဲ့လူတစ်ယောက်ရင်ဆိုင်ပုံမတူတာကိုကြည်ချင်းအဖြစ်ထင်ထင်ရှားရှားသိနိုင်တယ် ဟုတ်လားဒါပြစ္ဆုတ်ပံမှာကောင်းကျိုးချမ်းသာကိုဖြစ်စေတတ်တယ်ဆိုတာလေးကိုဘုံဘုံတို့တွေးဖို့အစာလေးလောက်ပဲပေးတာပါနောက်ထပ်ပြောပြောစရာတွေကတော်တော်များများရှိနေလို့ဟုတ်လားအဲ့ဒါလို့ဆိုလို့ရှိရင်တန်တရားမှာဘလို့ချမ်းသာစေမလဲနိဗ္ဗာန်ချမ်းသာကိုဘလို့ရစေနိုင်မလဲအဲ့ဒီနှစ်ခုကိုတော့ဘုံဘုံတွဲပြီးတော့တခါတည်းပြောလိုက်မယ်ဘာဖြစ်လို့လဲဆိုတော့တုတ်တန်တပုတ်ကို ပြောလိုက်လို့ရှိရင်ဒီသူတော်ကောင်းတရားကိုအတိမြင်များထားတဲ့လူတယောက်ရဲ့ နောက်တန်တရားမှာရရှိမဲ့အကျိုးကျေးဇူးနောက်ဆုံးတန်တရားဝဆင်းရဲကလွတ်မြောက်ခြင်းဆိုတဲ့အထုအထိပ်အကျိုးကျေးဇူးကိုရရှိသွားပုံကိုတပြိုင်တည်းတည်းသိနိုင်လို့နောက်အဲ့ဒီတုတ်တန်ကပဲတုတ်တန်လဲဆိုတော့ဟိုဘုန်းဘုန်းတို့စတုကနိဗ္ဗာန်အင်္ဂုတ္တပါဠိတော်ထဲမှာလာတယ်သောတာနုကတတုတ်တန်တဲ့တုတ်တန်ရဲ့နာမည်လေးကွာစားသောတာနုကတသောတာနုကတဆိုတာနားထဲကို ရောက်လာတော့လို့အဓိပ္ပာယ်ရတယ်နားထဲကို ရောက်လာတာဘာတွေတုံးအတန်တွေပေါ့နော်ဟုတ်လားနားထဲကိုအတန်တွေရောက်လာတာ ဘလို့အတန်တွေလဲဆိုတော့ဒီနေရာမှာတော့တရားအတန်တွေကိုရှုလို့တာဟုတ်လားနားတဲ့ကိုဒီသောတာပတာရကိုအစဉ်လျှောက်ပြီးတော့နားတဲ့ကိုရောက်လာတဲ့တရားအတန်တွေဟာနော်ဘလို့ကောင်းကျိုးတွေကိုဆက်ပြီးတော့ဖြစ်ထွန်းစေတယ်လေဆိုတာကိုမြတ်စွာဘုရားဟောထားတာဘုသူတ္တလည်းရစရာကောင်းတယ်အော်တုဒ္ဒယတနာတုဒ္ဒဥစ္စာကိုတန်ဖိုးထားပြီးတော့ပို့ပြီးတော့ရှာဖွေလိုစိတ်ကိုလည်းထက်သန်စေလိမ့်မယ်လို့ထင်တယ်ဒီသုတ်တန်လေးကလေသုတ်တန်ရဲ့နာမည်ပါတော့သောတာနုကတနော်နားတဲ့ကိုရောက်လာတော့တယ် ဘာတွေရောက်လာတရားအတန်တွေအဲ့ဒီနားထဲရောက်လာတဲ့တရားအတန်တွေကဘာတွေကိုဖြစ်စီမှာတော့ဒါမြတ်စွာဘုရားပြောပြပုံလေးကိုဒီမှာဘုံဘုံနော်တတိချာချာလေးဟောတာတာလေးသောတာနုကတာနံဘိခဝေဓမ္မနဝဆသပရိရှိတာနံမနတနုပိခိတာနံဒိဋ္ဌိယတုပ္ပတိဝိဒါနံစတ္တာရောအာနိတန္တာပါတိကင်ခာတဲ့နော်ဒါမြတ်စွာဘုရားဏိဒံလေးချီပြီးတော့ဟောတာလေးဟုတ်လားအဓိပ္ပာယ်ပါပြောလို့ဆိုတော့ဘိခဝေယဟန်တို့တဲ့ သောတာနုကတနံသောတာပတာရသို့အစဉ်လျှောက်၍ဝင်ရောက်လာကုန်သောဝါသောတာပတာရသောတာသို့ရွှင့်ထောင်၍ညာနာသောတာဖြင့်မှတ်သားထားအကုန်သောနားနဲ့ထောင်ပြီးတော့စိတ်နဲ့နော်ဆင်ញင်ပြီးတော့စောစောပြောတဲ့ဉာဏ်နဲ့ထိုးထွင်းပြီးတော့သိထားတဲ့သဘောပေါ့နော်အဲ့ဒါကိုအခြေချပြီးတော့ဘယ်လိုပြောတော့ဝဆတာနှုတ်ဖြင့်ပရိစီတာနံစီဘူးရွတ်အံအကုန်သောမနတ္တာစိတ်ဖြင့်အနုပခိတာနံထက်တလဲလဲကြည့်ရှုစဉ်းစားဆင်ញင်အကုန်သောဒိဋ္ဌိယပညာဖြင့်သုပ္ပတိဝိဒါနံ အကြောင်းအကျိုးအဖြစ်ကောင်းစွာထိုးထွင်းသိမြင်အကုန်သောဓမ္မနံပရိယတိနောပါဠိတော်ဓမ္မတို့ဤစတ္တာတော်၄မျိုးကုန်သောအာနိတန်တာအကျိုးအာနိသင်ဂုံရင်တို့ကိုပါဋိကင်ခါအလိုရှိရကုန်၏တဲ့နော်လွယ်လွယ်လေးပြောရမယ်ဆိုလို့ရှိရင်နော်နားတဲ့ကို ရောက်လာတဲ့မြတ်စွာဘုရားရဲ့တရားသံတွေဟာတဲ့နော်နှုတ်နဲ့ရိုးရိုးမယ်စိတ်နဲ့ဆင်ခြင်မယ်ဉာဏ်နဲ့ထိုးထွင်းပြီးတော့သိမယ်ဆိုလို့ရှိရင်အကျိုးအာနိသင်ဘယ်နှမျိုးရနိုင်တော့၄မျိုးရနိုင်တယ်တဲ့ အဲ့ဒီအကျိုးအနေတင်၄မျိုးကဘာတော့နော်အဲ့ဒီအကျိုးအနေတင်၄မျိုးကဆွေးကြပါစို့အဲဘဝတသက်တာမှာဒီဒေသနာတွေကိုပဲလေ့လာပြီးတော့တန်ဖိုးထားပြီးတော့ဟောတရားလဲအာထုတ်တာတော့အာထုတ်မှာပေါ့နော်သို့တော့သူ့မှာဘာရည်သွေးရှိအောင်ဆိုတော့မြတ်စွာဘုရားဟောထားတဲ့ဒေသနာတွေကိုအများကြီးနော်နားနဲ့တစင်စိတ်ထဲညံနဲ့အများကြီးသူတူမိသိမ့်ရှိထားခဲ့ဘူးတဲ့ပေါ့အများကြီးသူသိအောင်မြင်အောင်လှုပ်ထားခဲ့ဘူးတဲ့ပေါ့နော်ဒီဘဝမှာ အဲ့လို့ဆိုရင်အဲ့ဒီယဟန်ဟာသေပြီဆိုတာနဲ့နော်တတိကင်းလို့သေရပြီဆိုရင်တတိကင်းပြီးတော့သေဘယ်ရောက်သွားတော့ဆိုတော့နတ်ပြည်ကိုရောက်သွားတယ်တဲ့ဟုတ်လားနတ်ပြည်ရောက်သွားတဲ့အခါကျတော့တတိဖြစ်တာကနှီးသေးတယ်တဲ့အတိတူးညံတူးကိုအရင်ရတယ်တဲ့ဒါပထမအကျိုးကျေးဇူးပဲအတိတူးညံတူးကိုရတယ်ဆိုတာမဉ္ဇဉ်ဖူညံရတာကိုပြောတာနော်နတ်ဖြစ်သွားတဲ့အခါကျတော့ဒီနတ်တို့ရဲ့ရုပ်ကတန်ရှင်းစင်ကြယ်တာ လည်းပဲအကြောင်းထောက်ပံ့ဖြစ်မယ်လို့ထင်တယ်ပေါ့နော်အဲအဲ့ဒီစိတ်တွေကဒီပြီးခဲ့တဲ့ဘဝဒီတရားတွေကိုပဲသူကကျက်စားလာခဲ့တဲ့အရှိန်တွေကအများကြီးရှိတဲ့အခါကျတော့ဟောတန်ရှင်းစင်ကြယ်တဲ့နတ်ဘဝကိုလည်းရလိုက်ရရလိုက်ရောအတိတုညံတူကအရင်ဖြစ်လာတယ်တတိဖြစ်တာမှနှေးသေးတယ်တဲ့ဆိုအမှတ်ရတာမှငါဘာဖြစ်နေပြီလို့အမှတ်ရတာမှနောက်ကျနေသေးတယ်တဲ့ဆက်ဆံရင်ဘာအရင်ရမလို့အတိတုညံတူအရင်ရမယ်တဲ့ မှတ်ထားနော်ဒီဥစ္စာကိုဟုတ်လားဒါမို့ဒီတရားတွေကိုအများကြီးတန်ဖိုးထားပြီးတော့အချိန်ပေးပြီးတော့ဘုန်းဘုန်းတို့လေ့လာသင့်တယ်မှတ်သားသင့်တယ်နားလည်အောင်စဉ်းစားသင့်တယ်ဆင်ခြင်သင့်တယ်မသိရင်မေးသင့်တယ်ဒါတွေနဲ့အချိန်အများကြီးကုန်သင့်တယ်လို့ထင်ဟုတ်လားဒါပထမရမယ့်အကျိုးကျေးဇူးတဲ့နောက်ဒုတိယရမယ့်အကျိုးကျေးဇူးကြတော့ဘယ်လိုပြောတော့ဆိုကြပါစို့သောတော်ကလိုပဲနော်ဒီစာရိပေတွေနဲ့ဒေသနာတွေနဲ့ပဲပျော်မွေ့ပြီးတော့အချိန်ကုန်ခဲ့တဲ့ယဟန်တစ်ပါးဟုတ်လားပြန်လုံတော်မူသွားပြီဆိုတော့ စောစောကလိုပဲနှက်ပြည်ရောက်သွားတယ်ပေါ့အနှက်ဖြစ်သွားပြီဆိုတဲ့အခါကျတော့သူရောက်ရောက်ချင်းသူကတော့အတိတူးညံတူကိုရတာတော့မဟုတ်ဘူးတဲ့နော်သူကြတော့ဘလို့နဲ့သူကရအောင်ဆိုတော့ဒီလူလောကမှာနော်တကိုးနဲ့ပြည်စုံတဲ့ယဟန်တော်တစ်ပါးအနှက်ပြည်ကိုသွားပြီးတော့တရားဟောတယ်ပေါ့အဲ့ဒီတရားဟောတဲ့အချိန်မှာသူအဲ့ဒီတရားသံကိုကြားလိုက်တယ်ကြားလိုက်တဲ့အခါကျတော့အော်ငါလူဘွားတုန်းကငါလက်ကျင့်ခဲ့တဲ့အထုတ်ခဲ့တဲ့နော်ငါအမြဲတမ်းနှလုံးသွင်းခဲ့တဲ့အကြောင်းအရာ တွေ့လိုက်ရတာပေါ့နော် तू သိလိုက်တယ်အသတိဖြစ်တာမှနှေးသေးတယ်တဲ့အဲ့ဒီတရားကိုလည်းနားလဲထောင်ပြီးတော့တော့လျှောက်တန်းပြီးတော့သူအတိတူးညံတို့ရတယ်တဲ့အဲ့ဒါကြတော့မြတ်စွာဘုရားဥမာလေးနဲ့ပြောတယ်ဟိုစီကြီးတန်ကိုကျွမ်းကျင်တဲ့လူတယောက်ပေါ့နော်စီကြီးတီးပြီးတော့နော်အတမွေးဝမ်းမြောက်မှုပြုတဲ့လူဆိုကြပါစို့တစ်ချိန်ချိန်မှာဒီစီကြီးတန်ကိုသူကြားလိုက်တယ်တနေရာတီးရင်ဟာသူဒါကျွမ်းကျင်ခဲ့တာဆိုတော့ဒါစီကြီးတန်ပဲဘလို့တီးလိုက်တာဆိုတော့သူအကုန်လုံးအဲ့ဒါကိုသိတယ်တဲ့ဟုတ်လား အဲ့လိုပဲယဟန်ဘွားတော်ကဒီစာရီပီဒီဒေသနာတွေနဲ့နေလာခဲ့တဲ့ပုဂ္ဂိုလ်တယောက်ဟုတ်လားနတ်ဘဝမှာအဲတကိုးရှိတဲ့ယဟန်တစ်ပါးတရားဟောလိုက်တာနဲ့တန့်ပြီးတော့သူဟာအတိရုဉဏ်တွေကိုရသွားအဲလို့ပြောတယ်။ငါဒုတိယအကျိုးကျေးဇူးပေါ့နော်။နောက်တတိယအကျိုးကျေးဇူးကျတော့ဘယ်လိုပြောတော့အဲ့လိုပဲယဟန်တစ်ပါးနော်စာနဲ့ပေနဲ့ဒေသနာတွေနဲ့မှန်မှန်ကန်ကန်နော်လေ့လာလိုက်စားကျင့်သုံးပြီးတော့နေလာခဲ့တယ်။အသေးတဲ့အခါကျတော့နတ်ဖြစ်တယ်။နော်ဒီယဟန်ဘဝမှာနော်ယဟန်ကိစ္စမပြီးလို့နတ်ပြည်ရောက်သွားတယ်ဆိုရပါစို့ ဟုတ်လားအဲ့တော့ तू ဘာဖြစ်တော့နော် तू က तू အတိတုညံတူကိုရတာတော့မဟုတ်ဘူးယဟန်တမလာဟောတို့ရတာလည်းမဟုတ်ဘူးသူကြတော့ဘာတော့နဲ့နတ်ပြည်မှာလည်းပဲအဲ့လိုသူတော်ကောင်းတရားကိုစိတ်ဝင်စားတယ်လေ့ကျင့်တယ်နော်သူတော်ကောင်းနတ်တွေဆိုတာရှိတယ်တဲ့ရှိတဲ့အခါကျတော့အဲ့ဒီနတ်တွေဟာတခါလေစုဝေးပြီးတော့တရားဟောတာရှိတယ်တရားနာကြတာရှိတယ်ပေါ့အဲ့ဒီဟောတဲ့နတ်ရဲ့တရားကိုနာပြီးတော့တတိဖြစ်တာကမှနှီးသေးတယ်တဲ့အတိတုညံတို့ကိုသူရသွားတယ်ဟုတ်လား ငါဒါဒါငါလက်ကျစ်ခဲ့တဲ့အရာပဲငါကျွမ်းကျင်ခဲ့တဲ့အရာပဲတခါတည်းအမှတ်ရနော် သတိမေ့နေတာလေးကိုသတိပေးလိုက်တဲ့ခါတန်းပြီးတော့အကုန်လုံးကိုနော်ကွင်းဆက်တွေနဲ့အကုန်လုံးထိထိမိမိသူအမှတ်ရသွားတယ်လို့မျိုးပေါ့အဲ့ဒါကိုမြတ်စွာဘုရားကဘလို့ဥမာပေးတော့နော်ခယူသင်းတံမှာလိမ္မာကျွမ်းကျင်တဲ့လူတယောက်ဟာခယူသင်းတံကြားတာနဲ့ဒါခယူသင်းတံပဲလို့တန်းပြီးတော့သူသိတယ်ဒါဘာတန်လဲညာတန်လဲလို့တန်တရားဝင်နေတဲ့အကြောင်းမရှိဘူးဟုတ်လားမြ мян ဆန်ဆန်အတီတို့ညံတို့ရအေးတဲ့ဟုတ်လားဒါသုံးခုမြောက်ကြိုးကျေးဇူးပေါ့နော် နောက်လေးခုမြောက်အကျိုးကျေးဇူးကြတော့ဘာပြောတော့ဆိုတော့အဲ့လိုပဲနတ်ဖြစ်သွားတယ်နော်ဒေသနာတွေနဲ့နော်ကျင်လေကျစားပြီးတော့နေခဲ့တဲ့ယန္တပါသေတဲ့အခါပြန်တော်မူတဲ့အခါနတ်ဖြစ်သွားတယ်နော်နတ်ဖြစ်သွားတဲ့အခါတော့သို့တော်ကလို့သူ့အတူအတီလူရတာလည်းမဟုတ်ဘူးယဟန်တော်ကဟောလို့ရတာလည်းမဟုတ်ဘူးနော်နတ်ကဟောလို့ရတာလည်းမဟုတ်ဘူးတကယ်စင်စစ်တော်တဲ့သူ့အရင်ဖြစ်နေတဲ့နတ်တွေတွေကနော်တချို့သူတော်ကောင်းစိတ်သက်ရှိတယ်သူတော်ကောင်းတရားကျွမ်းကျင်တဲ့နတ်တွေကနော်အချင်းနတ်သားမင်းအရင်ဘဝဒါတွေကို နော်လေ့လာလိုက်စားခဲ့တာအဲ့ဒါတွေကိုပြန်ပြီးတော့အမှတ်ရပါလို့တိုက်တွန်းတယ်တဲ့အစဖော်ပေးတာပေါ့အဲ့လိုအစဖော်ပေးတဲ့ခါကျတော့ तू ကအမှတ်ရဖို့ကြိုးစားတာပေါ့ပြန်စဉ်းစားကြည့်လိုက်တယ်ပေါ့ဘုံမနာလေလို့ပြောရရင်ဟုတ်လားအဲ့လိုစဉ်းစားလိုက်တာအကုန်လုံးပြန်ပေါ်လာတယ်စိတ်ထဲမှာအဲ့ဒါ तू သတိဖြစ်သားမှနှေးသေးတယ် तू လည်းအတိတူးဉာဏ်တွေကိုရသွားတာပဲတဲ့အဲ့ဒါကိုကျတော့မြတ်စွာဘုရားဥမာဘယ်လိုပေးလဲဆိုတော့နော်ငငယ်တွေကစမွေးတွေကစလေဘင်းဖက်ပေါင်းလာတဲ့ငငယ်ချင်းတွေဟုတ်လားအကြောင်းတစ်မျိုးမျိုးအကြောင်းကွဲကွာသွားကြတယ် နောက်အသက်ကြီးလာတော့ပြန်တွေ့ကြတဲ့အခါကျတော့ရှေးအောင်နှောင်းပြစ်လေးတွေပြောရတာပေါ့အာမင်းနဲ့ငါနဲ့ဘယ်တော့မှတော့ဘယ်သူနဲ့ဘလို့တွေပြောခဲ့တာဘာတွေလုပ်ခဲ့တာဟာငကိုတော့ကတော့မေ့နေတယ်သူကလည်းအဲ့လိုပြောလိုက်တော့အော်ဟုတ်သားပဲဆိုတော့ဘာဖြစ်သွားတော့အမှတ်ရသွားတယ်ပေါ့နော်အဲ့ဒါမျိုးဆိုတာဘုရားပေးတဲ့ဥပမာပေါ့နော်ဒါကိုဘုံဘုံတို့တည်တည်ချာချာအနှစ်ချုပ်ပြီးတော့ကြည်လိုက်လို့ရှိရင်တော့ဒီဘုရားဟောတရားဒေသနာတွေကိုလေ့လာလိုက်စားမှတ်သားမှုသည်အလွန်ကြီးမားတဲ့နော်အားကိုးစရာကောင်းတဲ့ကောင်းမှုတစ်ခုဖြစ်တယ်ဆိုတာမထင်ရှားဘူးလား ထင်ရှားတယ်နော်တန်တရားမှာယုံညံ့တဲ့ဘဝကိုမရောက်ရှိဘူးမြင့်မြတ်တဲ့ဘဝကိုပဲရောက်ရှိတယ်မြင့်မြတ်တဲ့ဘဝရောက်တဲ့အခါမှာလည်းပဲမြင့်မြတ်တဲ့မြင့်မြတ်တဲ့နော်သူတော်ကောင်းတရားကိုပဲဆက်လက်ပြီးတော့သိသွားစေတယ်ဒါကြောင့်မြတ်စွာဘုရားဒီဒေသနာတွေကိုအများကြီးတန်ဖိုးထားပြီးတော့လေ့လာသင့်တယ်လိုက်စားသင့်တယ်ဆိုပြီးတော့ဟောတာသောတာနုကတသုတ်တန်းနဲ့ဒါအနှစ်ချုပ်လေးဖုံဖုံပြောပြတယ်နော်ဟုတ်လားအဲ့တော့ကိုနားတဲ့ကိုအတန်တွေကတော့ဝင်းနေတာပဲ တားလို့လည်းမရဘူးလေနာကမျက်စိလိုပိတ်လို့လည်းရတာမှမဟုတ်ဖဲ။အိုးအဲ့တော့အတန်တွေဝင်တဲ့အခါမှာဘုံဘုံတို့ဟာစီစစ်ဖို့တော့လိုမှာပေါ့အတန်တွေကတော့အကောင်အဆိုးအမျိုးမျိုးဝင်နေမှာပဲဟုတ်လားအဲ့တော့တရားတန်လေးတွေကိုပဲရွေးချယ်ပြီးတော့လက်ခံနိုင်ဖို့ဘုံဘုံတို့မှာရွေးချယ်ခွင့်တော့မရှိဘူးလားရှိရဲ့နော်သူကသူပြင်ဘက်ကကြားနေတဲ့အတန်တွေကကြားနေတာပေါ့ဒီဥစ္စာကိုတော့ဘုံဘုံတို့နော်တားလို့မရပါဘူးလို့တခါတလေကိုကကိုနားထောင်ခြင်းလို့ကိုကြားခြင်းလို့ကိုနားထောင်နေတဲ့အပိုင်းတွေကိုမရှိဘူးလားအဲ့ဒါမျိုးကြတော့ရွေးချယ်လို့မရဘူးလား ရတာပေါ့နော်ဒါကြောင့်မလို့တန်ဖိုးရှိတဲ့ကောင်းကျိုးချမ်းသာကိုဖြစ်ထွန်းစေမဲ့နော်ဒေသနာတွေကိုပဲဘုံဘုံတို့အကြများအောင်ကြိုးပမ်းအထောက်ကြရမှာပေါ့ဟုတ်လားဒါကြောင့်ဘုံဘုံစီထဲမှာဒါလေးကိုပြောတော့လူသားတွေအနေနဲ့နော်စာပေတွေကိုတကယ်လက်တွေ့လေးလာလိုက်စားဖို့ဆိုတာကနော်အတိုင်းတာတစ်ခုထိခက်ခဲမှုတော့ရှိနေတာပဲဟုတ်လားအဲ့လိုဆိုလို့ရှိရင်ဘလို့လုပ်တဲ့နော်ဆိုရင်ခုဆိုရပါစို့ဥမာပေါ့နော်ပါမခေါ်ချုပ်ဆိုတော့ဘုရားကြီးဟောတဲ့ဒေသနာတွေဆိုရင်တချို့ဆိုရင်အစဉ်တိုင်းလေးဟောတာတာ နော်လောကသားတို့အတွက်မြတ်ဗုဒ္ဓရဲ့ကြိုးပမ်းချက်ဆိုတဲ့တရားစီရီလိုမျိုးဟုတ်လားနော်မထေမြတ်တည်းရဲ့အကြောင်းပြောတဲ့တရားစီရီလိုမျိုးနော်အဘိဓမ္မာတရားတွေဟောထားတဲ့တရားစီရီလိုမျိုးအကုန်လုံးအဲ့ဒါကိုဘုံဘုံတို့ဝက်ကလေးထားပြီးတော့တရက်ကိုတစ်ပုတ်ဓမ္မမဟုတ်နှစ်ပုတ်အနည်းဆုံးတရက်တစ်ပုတ်နာမယ်ဆိုရင်တော့တစ်နှစ်ကိုအပုတ်ပေါင်း360ကျော်ဘာဖြစ်သွားမလို့နောက်ထောင်မိသားဖြစ်သွားမယ်ဝက်ကလေးထားပြီးတော့မပြင်းမရှိပဲနဲ့ဘာလို့ဖို့လို့တော့ခေါင်းထဲကိုထည့်ဖို့လိုတယ်ဟုတ်လားအဲ့ဒါဆိုရင်ကိုက နော်စာသင်မှမသိသင်နေသလိုလို့ဘုံဘုံစိတ်ထဲမှာအဲ့လိုခံစားရတယ်အဲ့ဒါကိုလှုပ်ကြည့်စေခြင်းတယ်ပေါ့နော်။အော်ဆို तू ကအစဉ်အတိုင်းလေးဆိုကြီးကပြောထားတာနော်။ဘုံဘုံတို့ပြောတာမှတခါတလေကြတော့ကိုပြောချင်တာကိုပဲကိုကဇောင်းပေးပြီးတော့ပြောတာဆိုကြီးကြတော့ तू ကအဲ့လိုမဟုတ်ဒါလေးကိုပြည့်စုံအောင်သိစေခြင်းတာပေါ့နော်။အဲ့တော့ပညာသင်တဲ့အနေနဲ့သွားခြင်းတော့ဆိုကြီးရဲ့တရားတွေကအလွန်မှလေးလာစရာလိုက်စားစရာကောင်းတယ်။ဟုတ်လား။ပြီးတော့ तू ကအဲဆင်ခြင်သုံးသပ်မှုတွေပေါ့ ဆိုကြပါစို့တုတ်တန်တပုတ်ကိုဟောတယ်ကိုကမူရင်းတုတ်တန်ကိုသွားကြည့်ရင်အဲ့ဒီတစ်ခုပဲကိုသိရမယ်ဆရာတော်ကြီးရဲ့တရားဟောနာမယ်ဆိုရင်အဲ့ဒါနဲ့ပတ်သက်ဆက်ဆက်တဲ့အကြောင်းအရာတွေကိုဘာလို့ပြရတော့နော်အကုန်လုံးဝေဖန်ပြတယ်ဒါကဒီလိုပြောတာဆိုကြည်ကြည်ပြန့်ပြန့်ပို့ပြီးတော့သိရတယ်ဟိုပို့ပြီးတော့ဘုံမလို့ရှင်းအောင်ပြောရရင်တသက်လုံးဆရာတော်ကြီးလေ့လာခဲ့တဲ့ဟာတွေကိုကိုကထိုင်းပြီးတော့ယူနေရတယ်လို့မျိုးပေါ့နော်သူပင်ပင်ပန်းပန်းခက်ခက်ခဲခဲတော့လေ့လာခဲ့တယ်ဆင်ញင်သုံးသပ်ခဲ့တယ်အဲ့ဒါကိုပင်ပန်းခံပြီးတော့ပြောထားတယ် ဟုတ်လားအဲ့ဒီဥစ္စာကိုကိုကတော့လွယ်လွယ်ကူကူပဲဟုတ်လားခုခေတ်ကကောင်းတဲ့ဘက်မှာအသုံးချမယ်ဆိုရင်ခေတ်ပေါ်ပစ္စည်းတွေကအလွန်ကျေးဇူးတင်စရာကောင်းတယ်နော်ော်အိပ်ရတဲ့နေရင်လည်းပဲခလုတ်လေးတစ်ချက်နှိပ်တာနဲ့ဒီတရားတန်လေးကိုဘုံဘုံတို့ဇိန်လေးနဲ့တက်တောင့်တက်တာချမ်းချမ်းသာသာနားထောင်လို့မရဘူးလားရရနော်ကိုယ်သာလိုချင်တဲ့စိတ်ရှိမယ်မြင်လို့တဲ့စိတ်ရှိမယ်ဆိုရင်အများကြီးဘုံဘုံတို့ယူလို့မရဘူးလားရရနော်အဲ့လိုတရားနာနေရင်လည်းဒါမျိုးဆိုဘုရားရဲ့ဟောခဲ့တဲ့ဒေသနာတွေကိုဘုံဘုံတို့လေ့လာနေရသင်ယူနေရမရောက်ဘူးလား ရောက်တယ်ဒါကိုကိုကိုကောင်းအောင်လုပ်နေတာပဲဟုတ်လားအင်းအဲ့လိုဆိုလို့ရင်ဒါဘုံဘုံတို့အင်းတန်တရားချမ်းသာနိဗ္ဗာန်ချမ်းသာနော်အကျိုးကျေးဇူးနှစ်ခုကိုဒါပေါင်းပြီးတော့ပြောလိုက်တဲ့သဘောပေါ့နော်အဲ့လိုဆိုရင်ဆက်ပြီးတော့ဘုံဘုံပါပြောခြင်းတော့နံပါတ်3ဘေကွန်ရောက်လာပြီနော်အဲ့ဒီတုဒ္ဒယတနာတုဒ္ဒဥစ္စာနော်တုဒ္ဒတန်ဖိုးရှိတဲ့ဒီယတနာကိုဘုံဘုံတို့ဘလို့ရှာဖွေစုဆောင်းကြမလဲအဲ့ဒါတွေများအောင်ဘလို့လုပ်မလဲဟုတ်လားလူရင်းကတော့ကြိုးစားဖို့ပဲ ဟုတ်တယ်လေလုံးမှာပဲရမှာပဲလေနော်မတင်မဲနဲ့မတက်နိုင်ဘူးမကျင်မဲနဲ့မမြတ်နိုင်ဘူးလေဟုတ်တယ်မို့လားအဲ့တော့ကိုကဒါကိုတန်ဖိုးရှိတယ်ဆိုတာကိုသိလို့ရကျင်တယ်ဆိုရင်တော့ရှာရမှာပေါ့ဖြစ်ကျင်တယ်ဆိုရင်တော့လုပ်ရမှာပဲဟုတ်တယ်မို့လားအဲ့တော့ဘုံဘုံတို့ကတုဒ္ဒတွေများလောင်ဘယ်လိုလုပ်ရမှာလဲလို့မေးရင်လေးလာလိုက်စားဖို့ပဲတိုက်တွန်းဖို့ပဲရှိတယ်ဒါပေမဲ့ပြောစရာတခုရှိတာကအဲ့ဒီလေးလာလိုက်စားခြင်းသိပ်ပေါက်အောင်ဘယ်လိုလုပ်မလဲဆိုတာလေးကျတော့ပြောစရာရှိလာတယ်ဟုတ်တယ်မို့လား အော်လှုပ်ရင်ရတာတော့ဘုံဘုံပြောမှလားဗျာတိတာပေါ့လှုပ်ရင်ရမှာပေါ့ဒီလိုတော့လှုပ်ချင်စိတ်ကိုအသိမရှိဘူးဖြစ်နေတယ်ဟာဒီလိုဖြစ်နေနော်အဲ့လိုဆိုရင်လှုပ်ချင်စိတ်ဖြစ်အောင်ဘယ်လိုလုပ်မလဲလို့ပြောရမလို့ဖြစ်နေပြီဟုတ်လားလှုပ်ချင်စိတ်ဖြစ်အောင်ဘယ်လိုလုပ်မလို့ဆိုတော့ဒီတုဒ္ဒရှိခြင်းရဲ့အကျိုးတုဒ္ဒမရှိခြင်းရဲ့အပြစ်ကိုဘုံဘုံတို့ဆင်ခြင်ပေးဖို့လုပ်မယ်နော်ဒေသနာတွေကိုသိလို့ရှိရင်ဘလို့အကျိုးကျေးဇူးတွေရှိတယ်နော်ဒေသနာတွေကိုမသိလို့ရှိရင်ဘလို့အပြစ်အနာစာတွေရှိနိုင်တယ် အဲ့ဒီဥစ္စာကိုဘုန်းဘုန်းတို့ဆင်ញင်လို့ရှိရင်ရခြင်းစိတ်ထက်သန်မှာပဲလေဆိုကြပါစို့သောတဝါသောတာနုကတသုတ်တန်လိုဟာမျိုးနားထောင်လိုက်ရတာနဲ့ကိုပဲအော်တရားတွေကိုငါတို့လေ့လာလိုက်စားဦးမှဆိုတဲ့စိတ်တော့တာမန်တရားတရားရှိတဲ့လူတယောက်တော့ဖြစ်သွားမှာပဲလေဟုတ်လားအဲ့လိုဆိုလို့ရှိရင်တုတဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့တတိယမေခွန်းကိုဘုန်းဘုန်းတို့ဘယ်လိုပြောမလို့ဘယ်လိုလုပ်မလဲဆိုတာတော့ရှာဖို့ပဲရှိတယ်ရခြင်းနဲ့ဆိုရင်ရှာဖြစ်ခြင်းနဲ့ဆိုရင်လုပ်ပေါ့ဟုတ်လားအဲ့တော့ပြောဖို့ရှိတာပါတော့ရှာခြင်းသိပ်ပေါအောင်လှုပ်ခြင်းစိတ်ပေါအောင် ဘလို့စဉ်းစားမလို့အဲ့ဒါလေးကိုတော့ဘုံဘုံတို့ခုဒါပြောပြီနော်ဘာဘလို့လုံးမလို့အကျိုးအပြစ်ကိုဆင်ခြင်ရမယ်ဟုတ်လားအကျိုးအပြစ်ကိုဆင်ခြင်ရမယ်နော်ဒါရလို့ရှိရင်ရရှိမဲ့အကျိုးဒါမရရင်တွေ့ရမဲ့အပြစ်ပေါ့နော်ချမ်းသာခြင်းနဲ့ဆင်းရဲခြင်းပါပဲဟုတ်လားဒီဟာရလို့ရှိရင်ဘလို့ချမ်းသာမလဲဒီဟာမရလို့ရှိရင်ဘလို့ဆုံးရှုံးသွားနိုင်တယ်လေဒါကိုဘုံဘုံတို့ဆင်ခြင်ရမယ်ပေါ့နော်အဲ့တော့ဒေသနာလေးဒီတုတ္တနဲ့ပတ်သက်ပြီးတော့အကျိုးအပြစ်ကို ပြောတဲ့နေရာမှာ စဉ်းစားတွဲပြီးတော့စဉ်းစားတဲ့အကောင်းတဲ့ဂါထာလေးတစ်ပုဒ်ရှိတယ်။ဘာပြောထားတုံးဆိုတော့တုတ်တုတာတုတ္တဝတ္တန်ဒီတုတ္တံပညာယဝတ္တန်ပညာယအထံဇာနာတိညာတော့အထောဒုက္ခဘောဟောတဲ့။အဲအဲ့ဒီဂါထာမျိုးလေးတွေကြတော့အလွတ်တောင်ကြက်ထားတဲ့နော်။တုတ်တုတာတုတ္တဝတ္တန်ဒီနော်တုတ္တံပညာယဝတ္တန်ပညာယအထံဇာနာတိညာတော့အထောဒုက္ခဘောဟော။တုတ်တုတာတုတ္တဝတ္တန်ဒီတဲ့နားထောင်မှများလို့ရှိရင် တုတ္တဆိုတာတိုးလာတယ်တဲ့ဒီနေရာမှာဘုံဘုံတို့သင်ယူခြင်းကိုဒီမျက်စိကိုတဲ့နားကိုပူပြီးတော့ဦးစားပေးနေတယ်ဆိုတာကိုသတိထားခဲ့ဟုတ်လားနားထဲကဝင်တာတွေကပို့ပြီးတော့ရွှဲတယ်လို့ဘုံဘုံကထင်တယ်ဟုတ်လားဒါကြောင့်အတန်လေးကြားနေခဏခဏကြားနေစာကြည့်မယ်ဆိုရင်တော့မှအဲ့ဒီစာကိုခုခေတ်ဆိုရင်တော့လွယ်တယ်လေတခါတည်းထက်ထက်ထက်ထက်ပေါ်ဒီအတန်ထွက်နေအောင်လှုပ်ထားလိုက်မယ်အတန်ကြားနေတယ်ကြားပါများတော့နားရည်ဝပြီးတော့နောက်ကြတော့လေယူလေသိမ်းမှာအဖြတ်တော့ပါတခါတည်းရသွားနိုင်တယ် ဒါကြောင့်တချို့ဂါထာတွေကိုရကျင်တယ်ဆိုရင်ဘာလုပ်ထားလဲဖွင့်ထားလိုက်ကြိုင်ရသွားလိမ့်မယ်ဟုတ်လားနော်ပညာကိုရဖို့အတွက်ဘာကိုအသုံးချဖို့ဒီနေရာမှာဦးစားပေးထားနားကိုပဲအသုံးချဖို့ပြောနေတာဟုတ်လားနော်တုတ်တုတာတုတဝတ္တနေနားထောင်မှများလို့ရှိရင်အကြအမြင်တွေဟာတိုးလာတယ်တဲ့ဒါညင်းလို့မရဘူးနော်နားထောင်မှများရင်အကြအမြင်တိုးတယ်အဲအကြအမြင်တိုးလာတော့ဘာဖြစ်တုံးလဲသူတံပညာရဝတ္တန်တန် အဲ့ဒီတုဒ္ဒများလာပြီအကြအမြင်တွေများလာပြီတိတာတွေများလာပြီဆိုလို့ရှင်မှန်မှန်ကန်ကန်တိတဲ့ပညာတွေဟာတိုးလာတယ်တဲ့တဆင့်တက်လာတဲ့အတိရပုံပြီးတော့သဘောပေါက်မှုတွေနဲ့ရှိုင်းလာတယ်ပေါ့ဆိုချင်တာကဟုတ်လားအဲ့လိုပညာရပညာတွေတိုးလာပြီဆိုလို့ရှင်အဋ္ဌံဇာနာတိတဲ့အတိဘယ်ကိုတိသွားတယ်တဲ့နော်ပညာတိုးလာပြီဆိုရင်ဘာကိုတိသွားအတိဘယ်ကိုတိသွားတယ် နော်ဒါကဘာလို့ဆိုလိုတာနော်ဒါဘာကြောင့်ဖြစ်တာဒါဒါဖြစ်ရင်ဘလို့ဆက်ဖြစ်မှာဒီဟာအခုလုံးလုံးစဲလဲဘလို့လေးဖြစ်နေတာသူ့ရဲ့အထိပ္ပယ်သူ့ရဲ့သဘောတဘာဝလေးကိုဘာလို့သွားတိသွားဒီထိနားလဲနော်နားထောင်မှများလို့ရှိရင်တုဒ္ဒတိုးမယ်နော်တုဒ္ဒများလို့ရှိရင်ပညာတိုးမယ်နော်ပညာရှိလာပြီဆိုလို့ရှိရင်အတိဘယ်ကိုသဘောတဘာဝကိုနားလည်သွားတယ်အဲ့လိုနားလည်သွားရင်ဘာဖြစ်မယ်တုံးလဲညာတော့အထောဒုက္ခဘောဟောတဲ့ နော်အတိပ္ပယ်ကိုနားလည်သွားပြီတဘာဝတရားရဲ့အကြောင်းကိုတခင်နားလည်သွားပြီဆိုလို့ရှိရင်ဒုက္ခဘဟောအဲ့ဒီလိုချမ်းသာပြီအဲ့ဒီနားလည်မှုကချမ်းသာမှုကိုပေးလိမ့်မယ်လို့ပြောတာနားလည်မှုကပေးမှာနော်တကယ်စစ်မှန်တဲ့ချမ်းသာဟုတ်လားနောက်ဆုံးဘုံဘုံတို့ဒါဟိုအလွယ်ပြောတာမဟုတ်ပါဘူးနော်အရိယာသူတော်ကောင်းကြီးတွေနော်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားတယ်ဆိုတာနိဗ္ဗာန်ချမ်းသာကိုသူတို့ကနားလည်အောင်လုပ်လို့ပေါ့မဉဏ်ဖုန်ညာရတော့မဉဏ်ဖုန်ညာဖြစ်နားလည်သွားတယ်ပေါ့ပြောရလို့ရှင်ခန္ဓာဟာဆင်းရဲတယ်ဆိုတော့တကယ်နားလည်သွားတယ်ပေါ့ တကယ်နားလည်သွားတဲ့အခါကျတော့လိုချင်မှုဟာကိုကဖြတ်เสียမလို့အဲ့ဒီနားလည်မှုဟာပဲဖြတ်တောက်သွားတဲ့သဘောပေါ့ဘုံဘုံတော်ကဆင်းရဲတယ်ဆိုတော့တကယ်နားမလည်တဲ့အခါကျတော့အဲ့ဒါရဲ့ပုံမှာဖြစ်နေတဲ့တွေ့တာမှုကိုဘလို့မှဖြတ်လို့ကိုမရဘူးဖြစ်နေတွေ့တာမှုကိုဖြတ်မရတဲ့အခါကျတော့ပျက်စီးမှလည်းအလွန်ကြောက်ဟုတ်လားပျက်စီးတော့မယ်လို့ချင်းချောက်လာပြီဆိုရင်လည်းအလွန်ကြောက်ဘာလို့တုံးလက်တဲ့တရားခံကတွေ့တာမှုရှိနေလို့ပေါ့တွေ့တာမှုကဘာလို့ရှိတာတော့ဒါဒုက္ခလို့တကယ်နားမလည်လို့ပေါ့ဒါကြောင့်ဘုံဘုံတို့ကဒုက္ခလို့နားလည်အောင်ပဲ ဦးစားပေးပြီးတော့ဘာလုပ်ရမှာတော့စူးစမ်းရမယ်ဒုက္ခလို့နားလေသွားတာနဲ့မဖြစ်သွားမှာတော့အဲ့ဒါရဲ့ပုံမှာတွေ့တာမှုသူ့အစဉ်နဲ့သူညှော်နေသွားမယ်အဲ့ဒါညှော့သွားလို့ရှိရင်တွေ့တာမှုကြောင့်ဖြစ်တဲ့နောက်ဆက်တွဲပူလောင်မှုရှုပ်ထွေးမှုအလိုမကျမှုအလိုကျမှုအဲ့ဒါတွေကပေးတဲ့ဒုက္ခတွေကဘာဖြစ်သွားတော့တခါတည်းချုပ်သွားတာပေါ့နော်အဲ့တော့ညာတော့အထောဒုက္ခဘောဆိုတဲ့စကားလေးကိုသဘောပေါက်ဖို့လိုတယ်ဟုတ်လားအဲအဲ့တော့ဒါဘာပြောတာတော့နားထောင်ခြင်းကနေတဆင့်နောက်ဆုံး ချမ်းသာအစစ်အမှန်ကိုရနိုင်တယ်ဆိုတာလေးကိုပြောတာနားထောင်ခြင်းအပြင်သုတတိုးတယ်သုတတိုးခြင်းအပြင်ပညာတိုးလာတယ်ပညာတိုးလာပြီဆိုရင်အ ਨੇ ဒိဗေကိုသိလာတယ်အ ਨੇ ဒိဗေကိုသိလာပြီးနားလည်လာပြီဆိုရင်အဲ့ဒီစိတ်ကချမ်းသာတယ်လို့ပြောတာဟုတ်လားအဲ့ဒါဘာဒါဘာကိုရလို့စိတ်ပေါက်ဖို့ပြောနေတာတော့ဘုံဘုံတို့ကသုတကိုရလို့စိတ်ပေါက်ဖို့ပြောနေတာနော်အဲဒီနေရာမှာဘုံဘုံကပြောမလို့နော်စိတ်ကူးတာလေးတစ်ခုပေါ့လေဒါလေးကိုညနေက အင်းတုဒ္ဒကိုလည်းပဲဦးစားပေးပြီးတော့ပြောရင်လိုက်တာအရေးပါတယ်လို့ကိုယ်စိတ်ထဲမှာလည်းယုံကြည်မှုကရှိနေတော့လေအဲ့တော့ဘလို့စဉ်းစားမိတော့ဗာလိမြန်ပြောရမလို့လို့စဉ်းစားရင်းနဲ့ဟိုဒီတုဒ္ဒကိုအလွန်မြတ်နိုးတဲ့မဟာတုဒ္ဒသောမမင်းကြီးရဲ့အကြောင်းကိုခေါင်းထဲရောက်လာတယ်။နော်ရေဘူးရာအဖြစ်တော့မဟာတုဒ္ဒသောမဇက်ကြီးဟာတစ္ဆာတရားကိုနော်အဓိကထွန်းလင်းပြတဲ့ဇတ်တော်ကြီးပေါ့နော်ဒါပေမဲ့သူကဇတ်တော်ကြီးကအလွန်ကြီးကျယ်တဲ့အခါကျတော့ယတ္တမျိုးစုံကတော့ပေးနိုင်နေတာပေါ့ အခုပြောတာလေအဲ့ဒီအကြောင်းအရာတွေတဲကတုတ္တနဲ့ပတ်သက်ပြီးတော့အကြောင်းအရာလေးကိုဘုံဘုံကမှတ်မိသွားတယ်အဲ့ဒါအဲ့ဒီဇတ်တော်ကိုဟိုတလို့စီကဟောဘူးတော့လေအဲ့မှာဘာပြောလို့ဆိုတော့ဒီတုတ္တသမဇတ်ကတုတ္တသမလို့ပြောရင်လူတွေကသိမှသိမယ်ဒါပေမဲ့ပောရိတာရလို့ပြောရင်တော့သိမှာပေါ့ဟုတ်တယ်မဟုတ်လားပောရိတာရလေပောရိတာရလူသားစားမင်းကိုချစ်ချွတ်တဲ့မင်းကြီးဘုရားလောင်းပောရိဘုရားလောင်းမဟာတုတ္တတော်မှာပောရိတာရအင်္ဂုလိမာလာအလောင်းဟုတ်လား အဲပြောကြပါစို့တူတူပြောကြပါစို့ဖះလောင်းကိုဖမ်းမယ်ပေါ့နော်ကျန်တဲ့မင်းတွေနဲ့မကျေနပ်နိုင်ဘူးဆိုပြီးတော့ညောင်မင်းဆောင်တက်ကကျန်တဲ့မင်းတွေကိုကယ်ဖို့အတွက်ပောရိတာရဖမ်းထားတဲ့မင်းတွေကိုကယ်ဖို့အတွက်ပောရိတာသုဒ္ဓသောမမှာတတ်နိုင်မှာဆိုတော့သုဒ္ဓသောမကိုဖမ်းခိုင်းတာလေအဲ့တော့ပောရိတာရဘုရားစောင့်နေတာတော့ရေကန်တွေကနေကြာဘက်အောက်ကနေစောင့်နေတာဘုရားလောင်းအဲ့ဒီနေ့ကိုမင်္ဂလာရေကန်တော်မှာခေါင်းစင်းမင်္ဂလာပြုမယ်ဆိုတော့တည်င်းကအတိအကျရထားတာအဲ့ဒီကနေသူအပီစောင့်နေတာဟုတ်လား အဲ့လိုပဲဘုရားလုံးကလည်းသူရတဲ့သတင်းအတိုင်းမှန်တယ်သူတိုးတဲ့နေတာဘုရားမြတ်သတင်းရလည်းမသိဘူးဟုတ်လားအဲသူရတဲ့သတင်းမှန်တယ်ဘုရားလုံးကလည်းလာလာတော့လမ်းမှာဘယ်သူနဲ့တွေ့တုံးဆိုတော့နန္ဒပုံနာနဲ့တွေ့အေးတဲ့အဲ့ဒီနန္ဒပုံနာရက်ပြီးတော့နော်အယုသေးပြုတော့ဘာလဲဆိုမေးတဲ့အခါကျတော့ဟိုကတ္တဗမြတ်စွာဘုရားလက်ထက်ကဂါထာတော်၄ပုဒ်သူတို့အမျိုးတွေအစဉ်အဆက်နော်နှုတ်တဲ့အာကုံဆောင်းလာတာရှိတယ်အဲ့ဒီဂါထာတော်၄ပုဒ်ကိုမင်းကြီးကိုနော်ဆက်တခြင်းလို့ဟောပြခြင်းလို့ နော်မင်္ဂလာယူတဲ့အနေနဲ့မင်းကြီးကိုလက်ဥချီပြီးတော့ရက်အဲ့တော့မင်းကြီးကအေးအဲ့လိုဆိုလို့ရှိရင်မင်းနန်းတော်ဟာဆောင်ငါအခုခေါင်းစည်းမင်္ဂလာသွားမလို့ခေါင်းစည်းမင်္ဂလာကံဝတ်သွားမလို့အဲ့ဒါခေါင်းစည်းခဲ့ပြီးကောင်းကောင်းမွန်မွန်ရေချိုးဖိလိမ့်ပြီးပြင်းစင်လိုက်သမားတော့တတ်တန်ရှင်းရှင်းစင်းစင်းကြဲကြဲမင်းတရားကိုနာမယ်ဆိုတော့လွတ်လိုက်တယ်အဲ့ဒါနန္ဒပုံနာနန်းတော်ကစောင့်အဲဖះလောင်းကရေကန်တော်ရောက်တော့ခေါင်းမဆေးရသေးဘူးဟုတ်လားခေါင်းဆေးပြီးမှဆိုရင်ဟိုက အဝတ်တွေပါတွေနဲ့လေးမှဆိုလို့ခေါင်းမစေးခင်ဟိုဖမ်းတာပောရိတာတာနော်ဖမ်းတဲ့အခါကျတော့ပကုံးနဲ့ထမ်းပြီးတော့ဖမ်းသွားခေါင်းကလည်းတစ်သိတစ်ပိုင်းစေးတာဆိုတော့ရေကတစ်ဆက်ဆက်ကျတော့ငိုတယ်ထင်တာပေါ့ပောရိတာတာအော်ဘလောက်ပညာရှိတယ်ပြောပြောသေမာတော့လူတိုင်းကြောက်တာပဲကိုအဲ့လိုပြောတဲ့အခါကျတော့ဘုရားလောင်းကငါသေမာကြောက်တာမကြောက်ပါဘူးပေါ့ငါငိုတာလည်းမဟုတ်စပင်ကကြတယ်ရှိဟုတ်လားအဲ့ဒါနဲ့ပောရိတာတာနေတဲ့နေရာရောက်တဲ့အခါကျတော့ဟိုမှာမိတွေကလည်းပို့ထားတယ်တစုတွေနဲ့ ဟိုဘရင်တွေကိုလည်းပဲလက်ဖောက်ပြီးတော့ညောင်ပင်မှာတွဲလောင်းဆွဲထားခြေတော်လေးကိုမထိတထိထားတယ်အလွန်ရက်ဆက်တယ်ပေါ့နော်မြင်ကွင်းကြီးကလည်းတကယ်ကိုကြောက်စရာကြီးပေါ့ဒါပေမဲ့ဘုရားလောင်းကတော့မတုံမလှုပ်ပဲပေါ့နော်။အောင်ဆိုသူ့မှာလှုပ်တင်လှုပ်ထိုက်တာတွေကိုအကုန်လှုပ်ထားတယ်ကောင်းမှုတွေကိုလည်းလှုပ်ထားတယ်သူကမကြောက်ဘူး။ तू ကောင်းကောင်းမွန်မွန်နေလာတယ်ကောင်းကောင်းကောင်းတာတွေကိုလှုပ်ထားတဲ့အတွက်ကြောင့်တကယ်အရေးတကယ်ပင်နဲ့တွေ့တဲ့အခါမှာသူ့မှာဘာမှမကြောက်ဘူးနော်။အဲ့ဒါနဲ့ तू ကဘာပြောလဲဆိုတော့ပရိဒါရ ငါစိတ်ထဲမှာမကောင်းတာတစ်ခုရှိတယ်ပေါ့အဲ့ဒါဘာလို့ဆိုငါဒီမင်္ဂလာရေကံကိုလာတော့လမ်းမှာအနန္တပုံနာနဲ့တွေ့လို့ငါတရားနာမယ်လို့ဂတိပြုထားတာအဲ့ဒီပုံနာနန်းတော်ကနေစောင့်နေအခုငါမလာတော့တမျိုးမျိုးနေတော့မှာအဲ့ဒါမလို့ငါနန်းတော်ခဏပြန်ပေးရစီပေါ့ငါ့ကိုခွင့်ပြုပါအဲ့ဒါခွင့်ပြုနိုင်မှုဘာဖြစ်လို့ဆိုမင်းကြီးပြန်သွားလို့ရှင်ဘယ်လိုလုပ်မင်းကြီးကပြန်မလာတော့ဘူးမင်းကြီးကိုထက်ဖမ်းဖို့ဆိုတာလွယ်တာမဟုတ်ဘူးပေါ့အဲ့ဆိုမင်းငါ့ကိုပြန်ခွင့်ပြုပါငါပြန်လာပါမယ်တဘောဓိတာတာရည်တယ်ပေါ့ နော်သေဘေးကနေလွတ်ပြီးတော့ဒီသေမဲ့နေရာကိုတတ်မဲ့နေရာကိုပြန်လာပါမယ်ဆိုတဲ့စကားဘယ်လို့မှယုံနိုင်စရာမရှိဘူးမဖြစ်နိုင်ဘူးပေါ့အဲ့တော့ဘုရားလောင်းကအင်းမင်းနဲ့ငါငငယ်တုန်းကပညာအတူတူသင်ခဲ့တယ်ငါလိန်ပြောတာများမင်းကြားဘူးသလားပေါ့မေးရနော်ငါလိန်ပြောတာများကြားဘူးလားအဲ့တော့ပြန်စဉ်းစားကြည့်တော့ဟုတ်တယ်တခါမှ तू မှုသားမစွတ်ဘူးပေါ့အဲ့တော့ဒီမျက်မှောက်တောင်ကြီးသာပြက်ကြရင်ပြက်ကြသွားမယ်မြေကြီးသာလန်ရင်လန်သွားမယ်ပေါ့ငါဘယ်တော့မှမှုသားမပြောဘူးပေါ့ အဲ့တော့ငါပြန်လာခဲ့မယ်မင်းမယုံလို့ရှိရင်ဒီတန်လျက်ကိုကင်ပြီးတော့ကြိမ်ပြတာပေါ့နော်အဲ့ဒီခေတ်ရဲ့အနေထားဒီရှင်ဘုရင်တစ်ပါးတန်လျက်ကိုကင်ပြီးတော့ကြိမ်နေဆိုတာဒါအထွတ်အထိပ်နော်သူတစ္ဆာဆိုပြုလိုက်တဲ့သဘောမျိုးပေါ့ပြန်ပြီးတော့သူဒါကိုမဖောက်ဖျက်ဘူးဆိုတဲ့အတိပ္ပယ်မျိုးပါပဲအဲ့ဒါနဲ့ဗောဓိတာတာနော်မြစ်တာကလည်းရှိရင်ဆွဲဖြစ်နေတဲ့ခါကျတော့ gain သူပြန်မလာဘူးဆိုရင်လည်းငါလက်မောင်းသွေးပဲဖောက်ပြီးတော့ငါနှက်မင်းကိုကျင်တတ်အောင်လုပ်ရမှာပဲပြန်လာခြင်းလဲလာပေါ့မလာခြင်းလဲ gain နေပါစီတော့ သူဒီလောက်တောင်တရားနာခြင်းနေရဆိုရင်လည်းပဲငါပြန်လွတ်လိုက်မယ်ဆိုပြီးတော့ပြန်လွတ်လိုက်တယ်ပြန်လွတ်လိုက်တဲ့အခါကျတော့ဘုရားလောင်းကနန်းတော်ရောက်ရောက်ရောက်ရောက်ချင်းပဲအဲ့ဒီပုံနာရဲ့တရားကိုနာတယ်အဲ့ဒါကိုဒီချိန်တုန်းကဟိုတောင်တန်းဆိုတော့ဘုရားကြီးကနော်တထောင်တန်ဂါထာဆိုပြီးတော့နော်ဂါထာ၄ပုဒ်မကြာခဏဒီပရိရုပ်ပွဲတွေမှာရွတ်တာရှိတယ်။ဒါကြောင့်ချို့လူတွေရကြတာရှိတယ်။ဟုတ်လား။အဲတကိန်ဒေဝမဟာရာဇာတပ်ပိဟောတိတမဂမော တာနံသင်္ကတိပါဠိတိနာတပိဘဟုသင်္ကမောတဲ့နော်ဟောသူတော်ကောင်းတဲ့တစ်ချိန်လောက်စိတ်ကောင်းနှလုံးကောင်းရှိတဲ့လူနဲ့တစ်ချိန်လောက်ပေါင်းလိုက်ရတာကအလွန်မှအမျက်ရှိတယ်ကောင်းတယ်နော်တပိဟောတိတမကမောတာနံသင်္ကတိပါဠိတိနာတပိဘဟုသင်္ကမောအဲ့ဒီသူတော်ကောင်းတဲ့တစ်ချိန်ပေါင်းတာဟာကိုယ့်ကိုအများကြီးကောင်းကျိုးကိုဖြစ်ထွန်းစေတယ်ကိုယ့်ကိုစောင့်ရှောက်နိုင်တယ်နော်သူယုံမာလေးနဲ့ပေါင်းရတာတော့ဘလောက်ပဲပေါင်းရပေါင်းရအဲ့လိုစောင့်ရှောက်နိုင်တာမျိုးမရှိဘူးတဲ့ဒါပထမဂါထာလေးရဲ့အဓိပ္ပာယ်ဒါကတ္တဗမြတ်စွာဘုရားဟောခဲ့တဲ့ဂါထာ လို့ပြောတာပေါ့နော်တပိဒေဝတမတိထတပိကုတ်ပိထတန်တမောတတံတတမမညာတေယောဟောတိနာပါပိယောတဲ့ဒါကြောင့်မလို့သူတော်ကောင်းအနေနဲ့ပေါင်းတဲ့အလုပ်ကိုလုပ်တဲ့နေတဲ့သူတော်ကောင်းအနေနဲ့ပေါင်းလို့ရှိရင်နော်သူတော်ကောင်းတရားကိုနာရလိမ့်မယ်နော်ကောင်းတဲ့လူတွေနဲ့ပေါင်းရင်ကောင်းတဲ့စကားကိုကြားရလိမ့်မယ်အဲ့လိုကောင်းတဲ့စကားကြားရပြီဆိုလို့ရှိရင်အဲ့ဒီလူအတွက်မြင့်မြတ်မှုသာလင်ဖြစ်နိုင်တယ်ယုံညံ့မှုမဖြစ်နိုင်ဘူးအနိုင်ဆိုတာသာလင်ရှိနိုင်တယ်အရှုံးဆိုတာ မရှိနိုင်ဘူးလို့အဲ့လိုပြောတာအဲ့ဒီဒုတိယဂါထာလေးကဟုတ်လားနောက်တတိယဂါထာကဇီရန်တိဝေရာဇရထာသူစိတာအထောတရိရန်ပိစရံဥပိတိတရင်စဓမ္မောနာတရံဥပိတိတန်တော်ဟဝေတပိပူဟိတယံတိဒါလေးကတော့ဓမ္မပဒပါဠိတော်ထဲမှာလည်းလာတယ်ဟုတ်လားအဲမလိကာကြီးမိဖုရားတေလို့ကောသလမင်းကြီးကိုမြတ်စွာဘုရားဒီဂါထာလေးဟောတာရှိတယ်နော်အလွန်စမ်းကြဲတဲ့ခိုင်ခိုင်ခန့်ခန့်လှုပ်ထားတဲ့မင်းစည်းတဲ့ယထာတွေတောင်မှ အဖြစ်သွားတော့အိုမင်းသွားရွှေ့မြေသွားတယ်ဗောနော် ဘလောက်ကောင်းတာကြီးတွေလှုပ်ထားတာပြီးတော့လည်းအိုးသွားကြတာပေါ့နော်ဒီအဲ့လိုပဲဒီခန္ဓာကိုယ်ကြီးကလည်းတဖြည်းဖြည်းနဲ့အိုးလိုက်နေတယ်ပေါ့လောကမှာမအိုးတဲ့တရားဆိုတာနော်သူတော်ကောင်းတွေတိတယ်သူတော်ကောင်းတရားနိဗ္ဗာန်တရားကိုသာလဲမအိုးတဲ့တရားလို့သူတော်ကောင်းတွေကချီးမွမ်းကြတယ်တဲ့ဒါတတိယကာထာပေါ့နော်နောက်သတုဒ္ဒကာထာကနဗင်စတူတွေပထဝီစတူတွေပါရံသမုဒ္ဒတတတဟုတူတွေတတော်ပါရံဒုဒတတန်တိဝဒမေတတင်စဓမ္မောအတတင်စရာဇာနော်မြေကြီးနဲ့ကောင်းငင်ဆိုတာအဝေးကြီးတဲ့ သမုဒ္ဒရာရဲ့ဟိုဘက်ကန်းနဲ့ဒီဘက်ကန်းကလည်းအဝေးကြီးတဲ့အဲ့လိုပဲသူတော်ကောင်းတရားနဲ့သူယုံမာတို့ရဲ့တရားကလည်းအဝေးကြီးပဲတဲ့သူသူယုံမာနဲ့သူတော်ကောင်းနဲ့ကလည်းအဝေးကြီးပဲတဲ့နော်ဂါထာဘယ်နှပုဒ်တုံး၄ပုဒ်အဲ့ဒီဂါထာ၄ပုဒ်ကိုနန္ဒပုံနာစီကနာရတဲ့အခါကျတော့ဖះလောင်းကအလွန်ကြီးညိုတယ်။အော်ကောင်းလိုက်တာပေါ့နော်။တပုတ်ချင်းကိုအသေးစိတ်ရှင်းပြမယ်ဆိုရင်လည်းပဲကောင်းမှာပေါ့။ဟုတ်လားဒါပေမဲ့အဲ့လိုတော့အချိန်မရတော့။အဲ့ဒီဂါထာလေးပုဒ်ကိုဟောတဲ့အခါကျတော့ ဘုရားလောင်းကသူ့ကိုဘလောက်ထိကြည်ညိုသွားတုံဆိုရင်ဘလောက်ထိစိတ်ထဲမှာဟလုပ်တော့ထီးနှန်းစည်းစိမ်တောင်ပေးမယ်လို့စဉ်းစားနေတယ်ဒါပေမဲ့ရုပ်လက္ခဏာကိုကြည့်လိုက်တဲ့အခါကျတော့အဲ့ဒါကိုခံနိုင်ခံယူနိုင်တဲ့အနေအထားမရှိဘူးပတ်စံတော်အများကြီးပေးတာကိုခံနိုင်တဲ့အနေအထားမရှိဘူးလို့သိတယ်။ဒါမို့ခါတဲ့မင်းဒီဂါထာကိုဟောရင်ဘယ်လောက်ရတော့အာဂါထာဟောလို့ရှိရင်100ရတယ်ဆိုအဲ့လိုဆိုရင်10စတက်ပြီးတော့ तू 1000ပေးမယ်ဆိုတော့1000ပေးတယ်တဲ့။အဲ့ဒါနဲ့ပြောရင်ဒါလေးကအခုမှရောက်မှာ အဲ့လိုတရားနာပြီးတော့မှမိဘတွေဒီကိုသူသွားတာပေါ့တုတ္တတော်မမင်းကဘာလို့သွားအောင်ဆိုနှုတ်ဆက်မလို့တရားနာပြီးပြီသူဗောဓိတာတာဒီပြန်มา तू ကတတ်ချင်လဲတတ်ပါစေဒါပေမဲ့သူကသူလဲယုံကြည်တယ်ဗောဓိတာတာကိုနော်အတိအမြင်မှန်ရအောင်လုံနိုင်စွမ်းရှိတယ်လို့ तू ကယုံကြည်မှုရှိတယ်အဲ့ဒါကြောင့်လဲသွားမှာပေါ့နော်အဲသွားမယ်ဆိုတော့မိဘတွေကိုသွားပြီးတော့နှုတ်ဆက်တဲ့အနေနဲ့သွားတော့ဟိုကသူ့ကိုပြန်သွားမယ်လို့ပဲထင်မယ်တော့အဲလာတဲ့အခါကျတော့အဲတရင်ကရောက်နေပြီဘာတရင်တုံးဆိုတော့ ပုံသားကို4000တောင် ပေးလိုက်တယ်ဟုတ်လားဂါထာတစ်ပုဒ်ကို1000နဲ့4000တောင်ပေးလိုက်တယ်ဆိုတော့ဘင်းကြီးကနှမျောနေတာလေအဲ့ပတ်စံနေရောဟုတ်လားအဲ့ဒါနဲ့ဘင်းကြီးကဘာပြောအောင်ဆိုတော့အဲတိုင်းပြည်ရဲ့စီးစိမ်ဒီဒီဥစ္စာပစ္စည်းကိုဖြုံးတီးတယ်ပေါ့နော်ဘာဖြစ်လို့အဲ့လိုပေးလိုက်ရသလဲလို့အဲ့လိုမေးတဲ့အခါကျတော့မှပြန်ပြောတဲ့စကားလေးကိုဘုံဘုံကအမှတ်ရဟုတ်လားအဲ့ဒါလေးကိုပြောခြင်းလို့ဒီဇက်တော်လေးကိုနည်းနည်းလေးလိပ်ပတ်လိုက်အောင်ပြောတယ်။ဘာပြောလို့ဆိုတော့ဘုရားလောင်းက သူ့ရဲ့ခမဲတော်မင်းကြီးကိုမင်းကြီးတဲ့ကျွန်ုပ်ဟာဥစ္စာပစ္စည်းကို အလိုမရှိဘူးတဲ့ဥစ္စာပစ္စည်းဖြင့်မလိုအပ်ဘူးတဲ့ဒါပေမဲ့ဘာလို့တော့သူလိုချင်တယ်လဲဆိုတော့ဒီအကြအမြင်ဘဟုတုတ္တနော်မှန်ကန်တဲ့တရားစကားတွေကိုတော့သူအများကြီးလိုချင်တယ်ရချင်တယ်သိချင်တယ်ဟုတ်လားဥစ္စာဖြစ်မလို့တုတ္တကိုသာသူလိုတယ်တဲ့သူစိတ်ထဲမှာဒါတော့လိုအပ်ချက်ကတော့မျိုးမျိုးပေါ့နော်လူတွေကရချင်မှုကတော့အမျိုးမျိုးရှိတာပေါ့ဟိုဟာရချင်တယ်တရားရချင်တယ်ရချင်တာတွေကလည်းမတူရဘူးပေါ့နော် ဒါပေမဲ့အခြေခံဉာဏ်ရှိတော့သူကဘာကိုရကျင်တာတော့တုဒ္ဒကိုရကျင်တယ်အဲ့တော့သူကဥမာလေးနဲ့ပြောတယ်တဲ့ဟိုသမုဒ္ဒရာဟာရေဖြင့်ဘယ်တော့မှမရောင်ရဲဘူးရေတွေဘလောက်ဝင်ဝင်ပြည့်သွားတယ်ဆိုတာမရှိဘူးဒါကြောင့် तू ဟာဘလောက်ပဲအကြအမြင်ကောင်းတွေကိုကြားကြရသူ့စိတ်ထဲမှာအားရသွားတယ်ရောင်ရဲသွားတယ်ဆိုတာမရှိဘူးတဲ့နော်မီးဟာထင်းဖြင့်ဘယ်တော့မှမရောင်ရဲဘူးတဲ့ကဲမပြင်းလို့သာထိုင်ရှို့နေမီးကငါတော့မတောက်ချင်တော့ဘူးလို့မီးအရှုံးပေးတယ်လို့ရှိမလားနော် ထင်းတို့ကြီးတို့တေ့ထားလိုက်လဲတူနဲ့လောင်းနေတာပဲဟုတ်လားမိဟာထင်းဖြစ်မယောင်ရဲသလိုသူဟာအကြအမြင်တုတ္တနဲ့မယောင်ရဲဘူး तू သိကျင်နေတယ်နားထောင်ကျင်နေတယ်အခုခေတ်အနေနဲ့ပြောမှဆိုစာတွေလည်းဖတ်ကျင်နေတယ်သိကျင်နေတယ်မြင်ကျင်နေတယ်ပေါ့နော် ဟုတ်လားအဲ့ဒါလေးကိုဘုံဘုံကပြောပြတာနော်ဘာဖြစ်လို့ तू အဲ့လောက်ထိဒါကိုမျက်နှိုးတယ်လဲဆိုရင်ဒါရဲ့အကျိုးဆက်ကိုမြင်လို့ပေါ့ဟုတ်လားဒါကြောင့်ဒါလေးကနည်းနည်းလေးအော်ပညာရှိသူတော်ကောင်းတွေဆိုတာ အကြအမြင်တုဒ္ဒကိုဘလောက်ထိမြတ်နိုးသလဲဆိုတာလေးကိုစဉ်းစားမိဖို့ပြောပြတာဟုတ်လားอืม55မိနစ်ရှိသွားနော်အဲ့လိုဆိုလို့ရှိရင်ဘုန်းတို့တရားဆုံးသတ်မှရတော့နော်အေးအဲ့တော့မေကွန်းပြီးအောင်ဟောတယ်ပြီးပြီးပြီအမေဟုတ်လားอืมအဲ့တော့ဘုန်းတို့ဒီနေ့တုဒ္ဒယတနာတုဒ္ဒဥစ္စာနဲ့ပတ်သက်ပြီးတော့အဲဘယ်နှချက်ပြောလိုက်တော့၃ချက်နော်မေကွန်း၃ချက်ရဲ့အဖြေပေါ့နော်တုဒ္ဒဆိုတာဘာလဲ နော်အဲ့ဒီသုဒ္ဓဘလို့ချမ်းသာစေတာလဲအဲ့ဒီသုဒ္ဓမြအောင်ဘုံဘုံတို့ဘလို့လုပ်မလဲတနည်းအားဖြင့်သုဒ္ဓတွေရှားပွင့်ခြင်းစိတ်ပေါက်သွားအောင်သူ့ဘသုဒ္ဓတွေမြအောင်လှုပ်ခြင်းစိတ်ပေါက်သွားအောင်ကိုယ့်စိတ်ကိုဘလို့ဆင်ခြင်မလဲဆိုတဲ့အပိုင်းလေးပေါ့ဟုတ်လားသုဒ္ဓဆိုတာပါလေမြတ်စွာဘုရားဟောခဲ့တဲ့ဒုက္ခငြိမ်းချောင်းချမ်းသာချောင်းနိလန်အစစ်အမှန်တွေကိုနော်နှုတ်နဲ့ရွှတ်ဆိုတယ်စိတ်နဲ့စဉ်းစားဆင်ခြင်တယ်ဉာဏ်နဲ့ထိုးထွင်းပြီးတော့တည်တယ်အဲ့ဒါမျိုးတွေအများကြီးရှိအောင်လုပ်ထားတာကိုသုတ္တလို့ပြောတာဟုတ်လား အ ਨੇ ဆုံးတော့ယရနာမြတ်သုံးပါးရဲ့အကြောင်းသတိပဋ္ဌာန်တရား၄ပါးရဲ့အကြောင်းသစ္စာ၄ပါးရဲ့အကြောင်းပါရမီ၁၀ပါးရဲ့အကြောင်းဘောဓိပက္ခိယတရား39ပါးရဲ့အကြောင်းပရိစ္ဆေသမုပ္ပါရဲ့အကြောင်းလောက်ကတော့သိတဲ့တယ်။နောက်ကိုဘဝကြီးကတကယ်တမ်းကအဲ့ဒါသိအောင်လုပ်ဖို့အတွက်ဆိုရင်တော့အချိန်တွေမလောက်ဘူးလို့မရှိပါဘူးအများကြီးပါ။ဟုတ်လား။ကိုသာအချိန်ပေးနိုင်လို့ရှိရင်လေ။အဲတရက်တရားတစ်ပုတ်လောက်နာမယ်ဆိုရင်တော့မှနော်၃-၄နှစ်လောက်အတွင်းကိုဒီဒေသနာတွေနဲ့ပတ်သက်ပြီးတော့အများကြီးသိတဲ့လူတယောက် သေချာပေါက်ဖြစ်နိုင်တယ်ဟုတ်လားအတုဒ္ဒဆိုတာဘာလဲဆိုတာ ਨੇ ပတ်သက်ပြီးတော့အနှစ်ချုပ်ပြောပြနော်ရတုဒ္ဒဘလို့ချမ်းသာစီမလဲအပြည့်စုံပန်ချမ်းသာကိုရစီလိမ့်မယ်လောကရန်တရားတွေကိုမှန်မှန်ကန်ကန်ရင်ဆိုင်နိုင်စေလိမ့်မယ်အပြည့်တနာတွေကိုနော် မှန်မှန်ကန်ကန်ဖြည့်ရှင်းတတ်စေလိမ့်မယ်ဟုတ်လားခန္ဓာရည်တွေလည်းရှိစေလိမ့်မယ်အများကြီးပါပဲပြောမယ်ဆိုရင်ပြစ္ဆုတ်ပန်ချမ်းသာကိုဖြစ်စေတာဟုတ်လားတန်တရားချမ်းသာကိုဖြစ်စေတာနဲ့နိဗ္ဗာန်ချမ်းသာကိုရစေတတ်တာကိုတော့ဘုန်းဘုန်းတို့ ပေါင်းပြီးတော့ဘာကိုပြောတော့သောတာနုကတသုတ်တံပြောတယ်နော်နားတဲ့ကိုရောက်လာတဲ့တရားတန်တွေရဲ့စွန့်ရည်တတိဟုတ်လားဘယ်နှမျိုးတော့၄မျိုးနတ်ပြည်ရောက်သွားတယ်နော်နတ်ဖြစ်တယ်လို့အောင်မေ့မိတာလေးကတောင်နှေးနေသေးတယ်အတိညာကိုအရင်ရမယ်လို့ဟောထားဟုတ်လားအင်းအဲ့ဒါပါလေတုဒ္ဒဘလို့ချမ်းသာစေတယ်လဲဆိုတာလေးကိုပြောတယ်နော်တုဒ္ဒတွေများအောင်ဘုံဘုံတို့ဘလို့လုပ်မလို့ရကျင်တယ်ဆိုရင်ရှားရမယ်ဖြစ်ကျင်တယ်ဆိုရင်လုပ်ရမယ်ဒါပဲဟုတ်လား အဲ့လိုဆိုရင်ရခြင်းသိပေါ့ဖြစ်ခြင်းသိပေါ့ဘုံတို့ဘလို့စဉ်းစားမလို့နော်တုဒ္ဒရှိခြင်းရဲ့အကျိုးကျေးဇူးတုဒ္ဒမရှိခြင်းရဲ့အပြစ်အနာစာအဲ့ဒါကိုဘုံတို့ဆင်ခြင်ရမယ်နော်နားနဲ့ကြားပါများရင်တုဒ္ဒတွေတိုးတယ်တုဒ္ဒတိုးရင်ပညာတိုးတယ်ပညာတိုးလို့ရှိရင်အ ਨੇ ဒိဗေကိုသိတယ်အ ਨੇ ဒိဗေကိုသိရင်အဲ့ဒီလူချမ်းသာလိမ့်မယ်ဆိုတာလေးပြောရတယ်နော်ပြီးတော့ဗာပြောတော့မဟာတုဒ္ဒတော်မမင်းကြီးရဲ့အကြောင်းနော်တုဒ္ဒကိုသူဘလောက်ထိမြတ်နိုးသလဲဆိုတာလေးကိုပြောတာဟုတ်လား ရေဖြင့်မယောင်ရဲတဲ့သမုဒရာလို့ထင်းဖြင့်မယောင်ရဲတဲ့မီးလို့တဲ့ဟုတ်လားပညာရှိတဲ့ပုံကိုယ်တွေဆိုတာအမျှော်မြင်ရှိတဲ့ပုံကိုယ်တွေဆိုတာဒေသနာနဲ့ဘယ်တော့မှရောင်ရဲတယ်ဆိုတာမရှိဘူးလို့အဲ့လိုလေးမှတ်ရမယ်နော်ဒါကြောင့်မလို့သုတ္တယတနာသုတ္တဥစ္စာကိုနော်ရှာဖွေနိုင်ကြတယ်တကယ်ချမ်းသာကြွယ်ဝတဲ့နော်ပုံကိုယ်တွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ္တိကြောင့်ဖရာတပည့်တော်တို့သည်မဲ့ညာပုညမျက်နှိပ်ပံကို လင်းမြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်သောဟုပတ္တနာအောင်စု ပြုကြကုန်ရာတတိကဲဘုံဘုံတို့အမြတမ်းပေးဝေရအောင်နိဗ္ဗာန်ချမ်းသာကိုဆုတောင်းကြရအောင်နော်ဓမ္မဒါနအလှူရှင်တွေလည်းပဲလိုင်းမောကနေတရားနာနေလိမ့်မယ်လို့ဘုံဘုံတို့ယုံကြည်ပါတယ်အလုံးညီညီညာညာ ပြုထားတဲ့ကုသိုလ်ကောင်းမှုလေးကိုအာယုံပြုပြီးတော့လိုက်ဆိုကြရအောင်နော်အရှင်ဖေယဖေယတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအဆုစုတို့သည်မဲ့ညာဖို့ညာမျက်နှိပ်ပံကိုမျက်မှောက်ပြုရန်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 တတ္တဝနန္ဒတို့အားအညီအမျှပေးဝေငှပါ၏အမျှရကြ၍ကိုစိတ်နှဖျားချမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လော သာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓု သာဓုအလိုကိုယ်စိတ်နှပြကျမ်းမှာချမ်းသာကြပါစေဗျာ